မြတ်စွာဘုရားလက်ထက်ကလည်းမြတ်စွာဘုရားပြိညာနာဆံပြီးတော့နောက်ပြီးတော့အတော်ကြအောင်ကာလတန်အဲဒီကာလတွေကရဝါဇုဝါကတဲ့ကာလမှာမထေရီကဒုံမှုသာနေတဲ့ပုဂ္ဂိုလ်ကတရားဟောပြီးတော့သုံးမဩဝါဒတွေပေးပြီးတော့ဝါကကျက်သုံးတာသင်လာကြည့်ပါလေ ဆရာလည်းဒီတုန်းကဆိုရင်ဆရာကြီးကအညာကြီးခေါ်ကြတာပါတင်ညာလုံးပေါ့ညာလုံးပေါ့ညာလုံးနဲ့ခေါ်နေတာခေါ်တဲ့ပုဂ္ဂိုလ်တွေဘာတွေပါခေါ်တယ်ဘာနာလိုက်ဉာဏ်နဲ့ပုဂ္ဂိုလ်ရနာခေါ်တဲ့ပုဂ္ဂိုလ်ကခေါ်တယ်တော့အညာကြီးပါပဲဆိုမှတော့ဒီနေ့အတရားအထူးတော့မဟုတ်ပါဘူးဒီနေ့တော့မေတ္တာသုတ်ကမေတ္တာသုတ်ထဲမှာ မေတ္တာဘာဝနာပွားများတဲ့ပုဂ္ဂိုလ်များပြရမယ်ပြုပါတယ်အဲဒီကျုံ့တွေပွားရမယ်မေတ္တာဘာဝနာပွားများတဲ့ပုဂ္ဂိုလ်လိုပဲခြားသောသမထဝိပဿနာဘာဝနာတွေပွားများအားထုတ်ပုဂ္ဂိုလ်တွေလည်းကျင့်ဝတ်တရားပြုစုံရမယ်ကျင့်ဝတ်တွေပါပဲကရဏီယမထကုသလေနဉာဏ်တံပန္တံပရာ ပန္တန်ငြိမ့်သက်သောဤကြံသောဗုဒ္ဓနိဗ္ဗာန်ကိုအဘိဓမ္မေသဉာဏ်ဖြင့်ဆက်ရောက်ရွေးကြည့်တာနေခြင်းကလို့ရှိသောပုဂ္ဂိုလ်သည်ဉာဏ်ဖြင့်ကျင့်ဖို့ကရဏီယံပြုခြင်းပြုတယ်

ကျွမ်းကျင်တဲ့အကျိုးစီးပွားမှာကျွမ်းကျင်တဲ့နားလည်တဲ့ပညာရှိပုဂ္ဂိုလ်ဟာသိရင်ကြွေးကြပဲနိဗ္ဗာန်ရောက်အောင်အထုံးမဲ့ပုဂ္ဂိုလ်ပြီးပါမယ်ညှို့ရတယ်ယူနေပါတယ်ဘာတွေလို့ဆိုတော့ဒီစေကောဥဇ္ဇသဥဇ္ဇသဝေသောသတ္တအာဇိမာနိ စိတ်ကောစွတ်သွန်းနိုင်ပြီးအဘရှိရမည်သွန်းနိုင်ရမယ်သီလသိက္ခာနဲ့စပြီးကျင့်မှုသမာဓိသိက္ခာနဲ့စပြီးကျင့်မှုဉာဏ်သိက္ခာနဲ့စပြီးကျင့်မှုသွားနိုင်ရမယ်နေရာဌာနနဲ့စပြီးတော့လည်းပြုပြင်ပြုလိုက်တဲ့ကျင့်ဝတ်တွေရှိတယ် ဇာသမားနဲ့သတ်တဲ့ကျင့်၊မူရင်းနဲ့သတ်တဲ့ကျင့်အတူတူပုဂ္ဂိုလ်ကြီးဟောရမယ်ကျင့်ဖို့တွေဒီလိုပါလေကြည့်ပါလေ။အဲဒါတွေကလည်းပဲယူနိုင်ရမှာပါပဲ။ဒါတွေလည်းအကုန်လုံးကြည့်ပါမယ်။ဘယ်မကင်းတာ။အောင်ရရမယ်အိစ္ဆတ်။အောင်ရနိုင်ရမယ်။ဒီကြည့်တာကတော့သီလနဲ့သတ်ပြီးကျင့်မှု၊သမာဓိနဲ့သတ်ပြီးကျင့်မှုလေ။ဒါကတော့ခရင်ပါတယ်မတတ်နိုင်ပါဘူးလို့ အဲဒီလိုမရှိကြဘူးဘုံလုံးသွားနိုင်တဲ့မရှိကြမယ်ဥဇုသဖြောင်းမှလည်းဖြောင်းမှရမယ်သူစုသွားလည်းဖြောင်းမှရမယ်သာပြီးဖြောင်းမှရမယ်လို့ဆိုလိုပါတယ်ဥဇုဖြောင်းမှလည်းဆိုတာပါသေးရခြင်းသောအာဖြောင်းမှတယ်သူစုအလွန်ဖြောင်းမှတယ်ဆိုတာကတော့ မာယာကင်းသောအာသောမှာပါတိရတဲ့မာယာတဲ့ပါတိရစင်လဲကောက်ကြည့်တယ်လို့ဓမ္မပြန်ညာမာယာကတော့လှည့်စားတယ်လို့ပြန်ညာညက်လေတို့ဘာလို့ဆိုရင်မာယာတွေလှည့်စားပါတိရကောက်ကြည့်စင်လဲတယ်ဆိုတာဘာလို့ဆိုကိုယ်မကြည့်တဲ့ဂုဏ်တွေကိုပေါ်ပြဟိုက မပြီးမလိမ္မာပဲနဲ့ပြီးလိမ္မာလေးရောက်ဖန်ဆောင်ပေါ်ပြဟိုကသရာတရားမရှိပဲနဲ့သရာတရားရှိလေရောက်ဒီလားမပြည့်စုံမဲနဲ့ဒီလားပြည့်စုံလေရောက်သမာဓိမပြည့်စုံမဲနဲ့သမာဓိပြည့်စုံလေရောက်ဉာဏ်ပြည့်စုံမဲနဲ့ဉာဏ်ပြည့်စုံလေရောက်ဖန်ဆောင်ပြီးတော့ ကြည့်ရတဲ့သဘောဟာပါတိရကောက်ကြည့်ခြင်းနေတာပဲဒါကောက်ကြည့်တာပဲမချောက်မောက်ကိုမရှိတဲ့ဥစ္စာမရှိတဲ့ကုံနဲ့ညာအာယုကြီးစီခြင်းနဲ့ညာကြီးညိုစီခြင်းနဲ့အဲဒီဥစ္စာကိုမရှိတဲ့ကုံနဲ့ညာကြီးညိုတယ်ညာချီးမွမ်းလာလို့ရှိဒါမချောက်မတဲ့သဘောကောက်ကြည့်တာပဲအဲ့ဒါကျင်းရမယ်ကိုမရှိတာဆိုရင် မရှိတဲ့အတိုင်းပဲနေရမရှိတဲ့ကုံတွေရှိမလို့ရဘူးမရှိတဲ့ကုံတွေရှိအောင်တော့အားထုတ်အောင်ဆိုတော့မရှိသေးပဲနဲ့ရှိတဲ့အနေနဲ့တော့ဟန်ဆောင်ပြီးတော့ကိုယ်မူရာနဲ့မပြရဘူးနှုတ်မူရာနဲ့မပြောရဘူးအဲဒီလိုဆိုလို့ရှိရင်လားဥစုဖြောင်းမှတာပဲတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေပုံပြီးရေးကြည့်တာပေါ့လေ ရာဏိငါ၅ပါးထဲမှာတော့ဥစ္စတောင်းမှတယ်ဆိုတာလေခုပါတယ်တောင်းမှတယ်ငါကတည်းကအရာတရားပြည့်စုံတဲ့အင်္ဂါကတခုကျမ်းမာတဲ့အင်္ဂါကတခုတောင်းမှတဲ့အင်္ဂါကတခုကျမ်းမာတောင်းစွာသိကြပြီးတော့ကြိုးစားအထုတ်တဲ့ဝိရိယကတခုအပြည့်အပြည့်ကိုမြင်တဲ့အင်္ဂါကတခုအလုံးသရာဏိငါ၅ပါးရှိတယ်

မှန်တယ်ကောင်းပါလားအဲ့ဒီကြီးလာပြီဆိုရင်ကျမ်းမာမှုရနဲ့ချွေးရင်းတတ်တယ်အဲ့ဒါကျမ်းမာရေးတွေနဲ့နေရတယ်သူကယောဂတွေကိုကြည့်လာတယ်တော်တော်ကြီးလာတော့ဒီဒီယောဂကြည့်ရတာနဲ့တူတူတဲ့ယောဂကြည့်ရတာနဲ့နှလုံးယောဂကြည့်ရတာနဲ့အညောင်းကယောဂကြည့်ရတာနဲ့နောက်ဒီဒီယောဂတွေလည်းကြည့်ပါတယ်မထိုင်နိုင်ဘူးကြာမထိုင်နိုင်တဲ့ယောဂတွေကြည့်အဲ့ဒါကြီးယောဂတွေကြည့်နေရင်မကြမ်းပါရဲ့ ဒီနေ့ကအာထုတ်ပြရသိမလွယ်ဘူးခဏညာအာထုတ်နေတာမာယောဂါမှမရှိတဲ့ပုဂ္ဂိုလ်တွေကဒီနေ့ကအာထုတ်နိုင်တဲ့အာထုတ်နိုင်တော့သမာဓိနဲ့ရှိမာဓိနဲ့ရှိတဲ့ဉာဏ်နဲ့ရှိတာပဲရောက်ရာပြည့်စုံတယ်အာရအာထုတ်တာငငယ်ရွယ်အာထုတ်နေတာအကောင်းဆုံးပဲငငယ်ရွယ်ဆိုရင်လည်းသိငယ်လို့လည်းဉာဏ်ပြောင်းနေတယ်တော့ပိဋကနာလည်းရွယ်တယ်ပြုံးမှာ တရားလက်ထက်ကတော့ခုနှစ်နှစ်သားခုနှစ်နှစ်သမီးလေးတွေရှိပါတယ်ညာနာတော်ပြင့်တယ်ရှိပါတယ်အဲဒါခုနှစ်နှစ်ဆိုရင်လုံလောက်တာနဲ့တော့ရှိပါတယ်ဒါပေမဲ့ခုနှစ်နှစ်ရွယ်ကတော့လူကြီးတွေထိုင်လို့သာအလုပ်လုပ်ရတာသူကစိတ်မပါလို့လည်းမပါလည်းသိနေတာသိပါတဲ့အခါပါမပါတဲ့အခါမပါစင်းလည်းသိနေရမှာကြောက်ဒါတော်တော်ပြီးရတယ်တော်တော်လေးပြီးရပြီပြင်းပြမှမှလည်းငယ်ငယ်ရွယ်ရွယ်ရှိလို့ရှိရင်ကြားသူလို့အမှန်တရားသင်ကြည့်ပါတဲ့ ဒါယုံကြည်တာကအင်္ဂါတစ်ခုကျမ်းမာတာအင်္ဂါတစ်ခုတောင်းမစွာပြောရမယ်နေမကောင်းတဲ့ကျမ်းမာတဲ့ပုဂ္ဂိုလ်များဆရာသမားပြောကြတဲ့အခါကိုယောဂအကြောင်းပြောတဲ့အခါတိုးရင်လည်းတိုးတယ်ရောရင်လည်းရောတယ်မှန်တိုင်းပြောရတယ်တိုးနေတာကိုသက်သာပါတယ်ပြောလို့ရှိရင်လည်းအဲဆရာသိကြောပြီးရင်လည်းကြောက်မှာမဟုတ် သက်သာနေတဲ့ဥစ္စာတိုးနေပါတယ်ပြောရင်လည်းသိတွေတွန်းကားနေတယ်မနာဟိုလည်းအပြင်းထန်တဲ့သိတွေပြီးရင်လည်းလောကတွေတိုးပြီးတော့သိချင်တယ်ပြည့်သွားမယ်ဒါတော့မှန်တိုင်းပြောအဲ့လိုပဲယောဂီပုဂ္ဂိုလ်ကလည်းမှန်တိုင်းပြောရမယ်ကိုတွေ့ရင်တွေ့တယ်ကိုအားထုတ်ရင်ထုတ်တယ်မထုတ်ရင်မထုတ်ဘူးအဲကိုအားထုတ်တဲ့အတိုင်းပဲပြောရမယ်ပို့ပြီးတော့ပြောရအောင်ကိုကဒီနေ့မှ 2နာရီ3နာရီတော့အားထုတ်နေတာ5 6နာရီအားထုတ်ပါတယ်ညမေးပဲအားထုတ်ပါတယ်စသည်ဖြင့်ဒီလိုကိုယ်ကြီးကိုမပြောရဘူးလို့ဘဝတို့လိုဘာမှသူတို့ကြားကြားမတွေ့သေးပါနဲ့သူကြားတာတွေ့ရောက်သမာဓိဖြစ်ရောက်အာယုနမိတ်တွေပြင်အောင်စသည်ဖြင့်ဒီလိုအားတွေမဟုတ်ပဲကြောက်ပြီးတော့မပြောရဘူးကြောက်ပြောလို့ရှိရင်ဆရာကတရားတွေတော်တော်ကောင်းနေပြီဆိုရင်သူ့အတွက်ကြောင်းကြောင်းမစားဘူးအဲအာထုံကိုနီလာနေမပေးဘူးမပေးတော့သူမမှတ်တာလည်းတော့ကြတော့ဘာမှမရှိဘူး အဲဒီတော့မဟုတ်တဲ့ဂုဏ်တွေမပေါ်ပြဘူးတဲ့ဥစုတောင်းပါရမယ်မာယာကင်းရမာယာဆိုတာကတော့ကိုယ့်အပြစ်ကိုဖုံးလွှမ်းတာတဲ့ကိုယ်မှာပြည့်စုံနေတာအရင်မရှိအောင်ထောင်းတာဝိနည်းကြီးဖြစ်စေတရားအထုတ်ကိုချွေးတဲ့အပြည့်ဖြစ်စေဒီပြန်လောကကြီးအပြည့်တွေရှိပါတယ် လောကကြီးအပြည့်တွေမှာလည်းသူများကြဲတဲ့ဘဝရှိတဲ့ပြည့်ပြည့်အဲ့ဒါတွေရှိပါတယ်အဲ့ဒါတွေဘုံလွှမ်းမထားရဘူးအကြောင်းရှိတော့မဲလို့ရှိရင်အမှန်တည်းကိုခံရမယ်ညာမင်းညာစုံစမ်းလို့ရှိရင်ဇာသမားကပြည့်စုံတဲ့သုံးပေါ်များကပြည့်စုံမင်းညာစုံစမ်းလို့ရှိရင်အမှန်တည်းကိုခံရမယ်ဟုတ်ပါနဲ့ အပြည့်ကိုဝန်ခံရမယ်အဲဒါသူသူ့ဥစုအလွန်တောင်းမှတာပဲမရှိတဲ့ဂုံကိုမပြောဘဲနဲ့နေဖို့ကလူကသိပြီးတော့မခက်ပါဘူးမရှိတဲ့ဂုံမပြောဘဲနဲ့နေတာလွယ်ပါရဲ့ဆိုတာကိုယ်ရှိတဲ့အပြည့်ကိုပေါ်ပြပါနည်းနည်းဝန်လေးတယ် ကိုရှိတဲ့ပြည်ကိုပေါ်ပြနိုင်တဲ့ပုဂ္ဂိုလ်ကကြားတယ်။ဒီလိုဘောကိုမပြနိုင်ဘူး။ဘုရားကိုရှိတဲ့ပြည်ကဒီလိုဖုံးလွှမ်းပြီးတော့ထားတာ။အဲဒါပေါ်ပြဝယ်ခင်းတယ်။ဒါကြောင့်ကိုရှိတဲ့ပြည်ကိုပေါ်ပြနိုင်တာအလွန်ချောက်မှတ်တာပဲ။ကိုမရှိတဲ့ဂုံကိုမပြောတာအမဆောင်တာကတော့ချောက်မှတ်ရုံရိုးရိုးချောက်မှတ်ရုံပဲရှိသေးတယ်။မကောက်ကြည့်ရုံပဲရှိသေးတယ်။ ကိုယ်ရှိတဲ့အပြစ်ကိုအမှန်တိုင်းဖော်ပြနိုင်လို့ရှိရင်ဒါကတော့အလွန်ဖြောင့်မတ်တာသက္ကရာကဝင်သဘာဝကျတယ်ဟုတ်ရားတဲ့ယောဂီပုဂ္ဂိုလ်တွေကိုယ်ကသမာဓိနဲ့သမာဓိဖြစ်အောင်အားထုတ်ရမယ်လို့ဆရာသမားတွေကပြောတယ်နာရီတရားမယ်ပြောခဏတစ်ချိန်မှတ်ပြီးတော့အဲဒါပြောတဲ့အတိုင်းမလုပ်ဘဲနဲ့အပြည့်ပြည့် ညဆိုလို့ရှိရင်၄နာရီတော့အိပ်ပါဆိုတော့သူကဇော်ကြီးအိပ်ပြီးတော့၃နာရီ၇နာရီ၈နာရီလို့အိပ်နေတာသူကြည့်ကြည့်နေတာအဲဒီတော့ဟာဒီပေါ်အဲဝီနည်းနဲ့စတဲ့ပြည်လည်းကြည့်ပါတယ်တရားနဲ့စတဲ့ပြည်လည်းကြည့်တယ်ကိုယ်ကြည့်ကြည့်ရင်ကြည့်ကြည့်တဲ့အတိုင်းဝန်ခံနိုင်ရမယ်တဲ့ဒါအလွန်ချောင်းမှတ်တာပဲအဲဒီကုန်ကြည့်နေရမယ် ။ဒီနည်းအားဖြင့်ကာယကံဝစီကံမကျุလွန်လို့ရှိရင်ဖြောင်းမှတ်တာတဲ့မနောကံမကျุလွန်လို့ရှိရင်တော့သွန်ဖြောင်းမှတ်တာပဲ။ကာယကံဝစီကံရှင်းချောင်လို့ရှိရင်ပိလာစင်တယ်။ဒါလည်းအရေးကြီးတာပဲ။သုံးပါဘူး။ကိုနှုတ်အကောက်ကိုနှုတ်စိတ်အကောက်သုံးပါရှိတယ်နဲ့ကိုနှုတ်ကိုဖြင့်ကောက်ကြည့်ခြင်းနှုတ်ဖြင့်ကောက်ကြည့်ခြင်း ကိုယ်ဖြင့်မသိမတင်ပြုခြင်းနှုတ်ဖြင့်မသိမတင်ပြုခြင်းပြောဆိုခြင်းအဲ့ဒါတွေမရှိလို့ရှိရင်ဒါတောင်းပါပြီအဲ့ဒီတော့တောင်းပါစီရမယ်အဲ့ဒီတောင်းပါလို့ချင်းဒီလဝိတ္တုပြည့်နေပါလေစိတ်ဖြင့်မတော်မသင့်တာတွေလျှောက်ပြီးတော့မကြံရဘူးတဲ့အဲ့ဒါကတော့ပို့ပြီးတော့ဝန်လေးလာတယ်ဒါကြောင့်စိတ်ဖြင့်မတော်မသင့်တဲ့အာမဝိတ္တစသည်တွေ မကြံမဲနဲ့နေလို့ရှိရင်လားသူအလွန်ဖြောင့်မတ်တာပဲဒီကြီးရယ်ဒီကမဒီလုံးမရောင်းတဲ့ဝါဆိုးနေကြတပါးကသွားရင်းလုံးသူ့စိတ်ကိုကျောင်းဝင်းကပြင်မထွက်အောင်လို့ထိန်းတယ်တပါးကကျောင်းကနေကပြင်မထွက်အောင်ထိန်းတယ် ခြေကြီးပြည့်တဲ့ပုဂ္ဂိုလ်ကတော့ကိုယ်တည်းကမြင်မထွက်အောင်ထိန်းတာဆိုတော့ဒါအလုံးစောင့်မလာပြီလေလို့။ကျောင်းဝင်တွေကမြင်မထွက်ဘူးဆိုလို့ရှိရင်ဒီမှာကျောင်းနေရတော့ကျောင်းထဲမှာဘာမှမရှိပါဘူး။ကျောင်းထဲမှာသစ်ပင်တို့ဘာလို့ရှိမှကာမဝိတ္တတွေလုံးလုံးကျူးကျူးတွေဖြစ်ကြမရှိပါဘူးဗျာ။ဘာလာဝိတ္တဝိညာဝိတ္တဖြစ်ကြတယ်လည်းသိရှိနေမှာမဟုတ်ပါဘူးသူက။ဒါတော့ကျောင်းဝင်တဲ့စိတ် မြင်နိုင်လို့ရှိရင်ကိုကြီးကကြောင်းနေနေရပြင်တော့အနာအကျနဲ့သူကြောင်းလို့ပြောလို့မရဘူးလို့ဒီမှာပြိတ္တတွေကသုံးနေကြောင်းကားနဲ့တင်စိတ်နေအောင်ဆိုတာတော့ဗာခဲနေတာပဲသူကကြောင်းကားနဲ့ဒီနဲ့မတွေ့ရဘူးအဲဒါကပို့ပြီးတော့သင်ကျဲလာပုဂ္ဂိုလ်တွေတင်စိတ်နေအောင်ဆိုတာဒါတော့အခက်ဆုံးပဲလို့လားတရားထုတ်တာကတော့အဲ့ဒါအထုတ်နေရတာပုဂ္ဂိုလ်တွေစိတ်နေအောင်တော့အထုတ်နေအဲတော့ကြောင်းကားလျော်စွာ ကြည့်ရောမြင်သွားတာတွေအဲဒါနေပါလေကြားသွားဒီတစ်ခါကတော့ကြည့်ရမှာပေါ့လေဆုံးမသွားတဲ့ခါကာလတွေဟိုမှာမြင်သွားတာတွေကြားသွားဒီတစ်ခါကတော့ကြည့်ရမှာပေါ့သို့တော်လည်းကြောင်းထဲမှာဒီဟာအထုတ်နေရင်တက်တက်နဲ့တောက်စိတ်ကူးတွေမသွားတာကိုကိုလိုသားလည်းယူရပါလိမ့်မယ်ဒီလိုယူမှပြင်တော့အဲကြောင်းထဲတရားထုတ်နေတဲ့ခါကာလပြင်မဲ့စိတ်တွေကြောင်းပြင်မဲ့ထွက်ပြီးတော့စိတ်တွေမသွားဘူးအဲဒီတော့ယူရလိမ့်မယ် ကိုယ်တည်းကပြင်ဘက်ကိုထွက်ပြီးစိတ်တွေမသွားဘူးသွားရင်လည်းကျူးမှပြီးပြရမှာပေါ့လေအဲဒီလိုအောင်ယူရတော်တော်သံနမူနာယူကြကောင်းတဲ့ပါရကပါပဲဒါပေမဲ့လို့အဲဒီလောက်လည်းညံမှုတာနည်းနည်းခဲနေတယ်လို့သိဆိုတာကတော့သိနေပြီးတော့တော်တော်ခဲရင်တာသိဆိုတာ ဒုံနိသာကလဟုမောဒုံနိသာနေနေနိုင်ရဲ့တဲ့ရုပ်များလို့ဆိုလို့ရှိရင်လည်းအထေဝုဒ္ဓရှိတော့သူ့ကိုကျိုးနဲ့တုံထားတယ်ရအခါနဲ့ပိတ်ထားတယ်ရသိကြတော့ခက်တာပဲကျိုးနဲ့တုံထားလည်းမရအခါနဲ့ထားလည်းမရသူကြံရင်ကြောက်ကြတယ်စိတ်ကူးတွေဖြစ်နေတာကြောက်ခြင်းလုံတော့သိဉာဏ်လာတဲ့ဂျုံနဲ့ဂျုံနဲ့ကဒီလိုစိတ်ကူးတွေမဖြစ်စေပါဘူးနှလုံးသွင်းတာမယ်ဂျုံနဲ့သူကမတော်တာကြီးကရောက်သွားခင်းနေတယ်ဒါပေမဲ့ အဲဒီလိုစိတ်တွေမဖြစ်စေဘူးလို့ဒိဋ္ဌာပြုပြီးတော့အထုံနေနေရမှာပေါ့လေကြာတော့လည်းပဲရှင်းသားရတော့တော့အဲဒါမကြည့်တော့ပြင်းပြီးသွားမှာပါပဲအခုတရားထုတဲ့ပုဂ္ဂိုလ်တွေကသာသာသာတော့ဒီလိုကောင်းနေပိန်နေသာဒီရမှနေတဲ့ဒီကူတွေသွားသေးတာပါပဲဒီကူတွေသွားသေးတာပဲဟာအဲဒါလေးကျွတ်မှာရကျိုးပါရမီထုတဲ့ပုဂ္ဂိုလ်တွေတော့တရားမသွားဘူးလို့ပြောတယ်သူ အဲဒီလိုပုဂ္ဂိုလ်ကြီးကညာလည်းတက်အတက်ညာလည်းသူကတရားတော်ဆိုရင်သူနာယုတ်ဒီအပိုင်းချပြီးအဲဒီလိုပုဂ္ဂိုလ်လေးရှိတယ်တူးတယ်လေးရှိနေတော့နေပါတော့ကြားပါတယ်အဲတော့စိတ်ပြင်မဲ့မထွက်အောင်ဉာဏ်နဲ့ကထောက်တည်ပြီးတော့ရှင်းရမယ်ဒီအာယောဂီတွေလည်းဒီတိုင်းရှင်းရမယ် အမျိုးသားအမျိုးသမီးယောဂီတွေစိတ္တရှင်ယောဂီတွေဒီတိုင်းကျင့်ရအောင်ဒီရောစိတ်တွေဒီတိုင်းကျင့်ရင်ကောင်းတာမြင်မဲ့မဆုံးဘူးအထူးအပြင်တော့ကာမဝိတ္တတို့ဇာဘာရဝိတ္တတို့ဝိလာဝိတ္တအကျမ်းစာတွေဟောအသေးအနုဇာကာမဝိတ္တကတော့ဒီဘူးလို့မဆိုနိုင်ဘူးအကျမ်းစာတွေအကျမ်းစာတွေကဘယ်လိုအားလုံးဆိုလို့ရှိရင်ဝိသဘာကအာယုန်နေတဲ့ယောက်ျားမိန်းမအချင်းချင်း အဲမြို့သားဖြစ်တဲ့ပုဂ္ဂိုလ်တွေမြို့သမီးအာယုံတွေသွားတယ်မြို့သမီးဖြစ်တဲ့အာယုံတွေမြို့သားအာယုံတွေသွားတယ်အဲဒီတော့လည်းမသွားရအောင်အဲဒါတော့စောင့်ကြည့်နေလို့ရှိရင်တော့ဟန်ကြပါဘူးအဲဒါတော့ကာမဝိတ္တကျမ်းစာတွေမဖြစ်သေးဘူးဘုံနဲ့စောင့်ကြည့်ပြီးအားထုတ်ကြရင်ကောင်းတယ်ဖြစ်လို့ရှိရင်လည်းမဖြစ်မဖြစ်သေးဘူးဆိုမဲ့သူဖြစ်ရင်လည်းပြေအောင်မှာပေါ့မတတ်နိုင်ဘူးသင်တို့သင်တို့ရကြမှာရတာ အဲဒါမှတ်ပြီးတော့ပြရမယ်လက်ခံမထားနဲ့အဲဒါမတော်တဲ့ကာမဝိတ္တဖြစ်လာလို့ရှိရင်ဖြစ်ချင်းမှတ်ပယ်လိုက်ဖြစ်ချင်းမှတ်ပယ်လိုက်အဲမိမိနာပေါ်မှာဒုက္ခတဲ့ခဲအဲဒီလိုသိချင်းထားမှမိမိရှုမှတ်နေတဲ့သမထဝိပဿနာအလုပ်သမာဓိဝိပဿနာအလုပ်အနှောင့်အယှက်ပေးတဲ့နာပေါ်ဒုက္ခတဲ့ခဲနာပေါ်ဒုက္ခရဲ့ ဒုက္ခအမိုက်တို့တစ်ခုခုကြရင်နာတာပေါ့သူကနာနာတာအဲဒီကြတယ်လို့ပဲဒီကလည်းအောင်းမိတ်ပြီးတော့ဒီမတော်မသင့်တဲ့ကာမဝိတ္တေ၊ဇာဝရဝိတ္တေ၊ဝိညာဝိတ္တေဝင်လာလို့ချင်းရှုမှပြီးတော့ပဲရှုမှပြီးတော့ပဲဝင်စရာဘူးလို့လည်းနှလုံးသွင်းတာအဲဒီလိုဆိုလို့ချင်းသတ္တမူရပါလိမ့်မယ်ေကောဥဇုဇသုဇုဇသုဝေသောသို့ဆုံးမလွယ်ရမယ် ကျူနေပုဂ္ဂိုလ်အချင်းချင်းပြောကြဆိုကြရှိရင်ပြောပြောရလိမ့်မယ်ပြောလဲပြောရတယ်မပြောဘဲနဲ့မနေရဘူးညဇောပြလည်းတကကျူရဟန်းနေအဲဒီလိုပဲဟောဆိုတဲ့ခါကလည်းတယောက်တယောက်မပြောကြစကားဆိုပြီးတော့ညှို့အောင်လုပ်တယ်ဆိုညှို့ရေးလို့ခါတယ်လို့တယောက်တယောက်ပြောလို့ရှိရင်မခံရင်မညှို့ဘဲနေလို့လို့တယောက်တယောက်မပြောကြစကားဆိုပြီးတော့ နေကြတာဆိုတော့တတ္တတရားတွေကြောက်ဟောကျွတ်တော့ရောက်ညီညွတ်ညွတ်နေကြရလားနေရပါဗျာဆင်းရဲတာနေရလားနေရပါဗျာဘယ်လိုလုပ်နေကြတော့ဆိုတော့သူအဲ့ဒီတယောက်တယောက်မပြောမဆိုသာစကားမပြောတာတတိကဝလုပ်ပြီးနေကြတယ်ဆိုတော့အဲ့ဒါနဲ့မြတ်စွာဘုရားကဲ့ရဲ့ဒီလိုကဒါကသမ္မာသောနေခြင်းမဟုတ်ဘူးတဲ့ဒါဆင်းရဲသောနေခြင်းခေါ်တယ်ပြောကြပြီးပြောမှသုံးမကြပြီးသုံးမရအောင်မွေးကြပြီးမွေးရမယ် အဲဒါပြောရင်ပြောလိုက်တဲ့စကားပြောရမယ်ဆိုတာမပြောတော့ဘူးဆိုပြီးတော့ဆုံးဖြတ်နေတော့မဖြစ်တယ်မဖြစ်တဲ့အကုသိုလ်တွေလည်းဖြစ်မှာပေါ့လေ။ဒါဖြစ်ကြမှာလို့ဆင်းရဲသောနေခြင်းပဲတဲ့။ဒီလိုနေခြင်းကတော့ဒိဋ္ဌာန်တွေရဲ့နေခြင်းမျိုးတွေတဲ့။ဒိဋ္ဌာန်တွေဒိဋ္ဌာန်တွေဆိုတာများသောဖြင့်စကားမပြောတော့ဘူး။ဆိုတော့သူဒိဋ္ဌာန်တွေအနှစ်တွေပဲပြောပုံရတယ်။ကျဲကျဲသူညာတာစာရီပါလိမ့်မယ်။ တော့ပြောပုံရတယ်နွားတို့လိုခွေးတို့လိုကောင်တွေတော့ပြောပုံမရပါဘူးသူတော့သူတာပဲသူမဲ့ခွေးတွေတော့စကားပြောတော့တာဟုတ်မှာမဟုတ်ဘူးသူကနေနေကြနေရတယ်ဒီပါဘူးအဲဒီဒိဋ္ဌာန်နေနေမျိုးပဲသူမြတ်စွာဘုရားခဲ့တယ်ဒါကြောင့်အချင်းချင်းလည်းပြောကြစီပြောရလိမ့်မယ်ဆရာသမားကလည်းပြောကြစီပြောရလိမ့်မယ် ယဇီကလည်းဆရာမချွေးမှုရှိရင်ပြောနေတာပါပဲမပြောအောင်မဟုတ်ပါဘူးပြောနေမှာပြောရမှာပြောတဲ့အခါကာလကြတော့ပြင်အဲဒီပြောတဲ့အတိုင်းလိုက်နာပြီးတော့ပြုကျင်ပြုကျင်တင်တဲ့ဥစ္စာပြုကျင်ရမယ်သူ့ဝယ်တော့သူသုံးမလွယ်တော့စကားကြည့်ရမယ်ဒီကတော့အာဘသူပြောတာတော့နားမထောင်နိုင်ဘူးဆိုပြီးတော့အဲဒီလိုလုံးတဲ့ပုဂ္ဂိုလ်ကြည့် အဲ့ဒါတော့သူကပြောတာကပြောတင်လို့ပြောတာလားမပြောတင်လို့ပြောတင်မယ်နဲ့ပြောတာလားစဉ်းစားပြီးပြောတင်လို့ပြောတာဆိုရင်တော့လက်ခံမှပြင်းမှာပဲပြောတင်လို့ပြောရင်လက်ခံရမယ်မပြောတင်မယ်နဲ့ပြောတာတော့လက်ခံတော့မရှိဘူးအဲ့ဒါကြီးကြီးဆိုင်နေလို့မရှိဘူးအဲဒီတော့ဒီလုံးပေါ်ချင်းချင်းပြောတင်ပြောလိုက်တဲ့စာပြောလို့ရှိရင် တရားနဲ့မဟုတ်ဘူးတော့နေထိုင်ရင်းနဲ့ပြီးပါတယ်ဟိုအသုံးဆောင်ပစ္စည်းသိကြရတယ်ပညာထားတာဉာဏ်ကြပါဝနာထားပါစသည်ဖြင့်အဲသာမဉာဏ်နဲ့ဆင်ញင်ပြီးတော့အကျိုးကျေးဇူးဆင်ញင်ပြီးတော့ပြောတဲ့ပြောတဲ့ပုဂ္ဂိုလ်ကပြောလို့ရှိရင်သူပြောတယ်တဲ့ဟုတ်သလားမဟုတ်သလားစဉ်းစားကြည့်ရအဲဟုတ်တယ်လို့ဆိုလို့ရှိရင်လက်ကမဟုတ်ဘူးတင်လို့ရှိရင်လည်းအကျိုးကြောင့်ပြန်ပြီးရှင်းပြတော့အဲဉာဏ်တော့မပြရဘူးမငြင်းရဘူးဆို အဲရှင်းပြလို့ရှိရင်လည်းဟိုမှာမဟုတ်ရင်လည်းမဟုတ်တာဆိုတော့ရှင်းသွားအဲတော့ပြောရင်ပြောလိုက်တဲ့ဥစ္စာဒီထိုင်ရင်းနဲ့စပြီးတော့သုံးဆွဲတဲ့ဒီပရိဘောကထားတာမှစပြီးတော့ပြောရင်ပြောလိုက်တဲ့ဥစ္စာပြောရမှာပဲအဲတရားအထုတ်တဲ့ပုဂ္ဂိုလ်တွေဆိုတော့အာထုတာနေရာကြလို့ယောဂီဟောင်းနေရာတတိပေးတာလည်းရှိတတ်ပါလိမ့်မယ်လို့ဒီလိုလည်းရှိရမှာပြောလည်းပြောပြောရင်ပြောလိုက်တာပါပဲဒီလိုမှမပါဘဲနဲ့သွားလိုက်လာလိုက်စားလိုက်တောက်လိုက်ဒီလိုမျိုးရှိပါတယ် ဒါလည်းပြောရမှာသာယသောတာတွေမှာလည်းဝိနည်းနဲ့မညီမညွတ်သာသာသောတာတွေဒါတွေမရှိဘူးလို့မဆုံးနိုင်ဘူးလို့လားငယ်ကလည်းသူကချိုးကြလာတယ်ရှိတယ်ချိုးချိုးမကြခဲ့အချိုးမကြခဲ့တော့ကိုယ့်အကူတော့မသိဘူးသူများမှသိတာကိုယ့်အကူဆိုသိတာမဟုတ်ဆရာသမားနဲ့အချိုးရနေလာတဲ့ပုဂ္ဂိုလ်တွေကအချိုးမကြတဲ့ပုဂ္ဂိုလ်တွေနေဘူးထိုင်ဘူးနေနေတယ် သင်္ဃာဝုပုံလည်းအကျိုးမကျသင်္ဃာယုံမှုအကျိုးမကျပါဘုံလာဘုံအကျိုးမကျသာဘုံသောဘုံအကျိုးမကျဒီလိုဟာတွေရှိပါတယ်အဲဒီလိုဟာတွေသိတဲ့မြင်တဲ့ပုဂ္ဂိုလ်ကသိကောင်းစေတနာကောင်းနဲ့ပြောလို့ရှိရင်လက်ခံပြီးတော့ပြုမြင်ရမယ်တဲ့ဒါလေးကပြုမြင်ရဥစ္စာတွေအရေးကြီးပါတယ်ဉာဏ်မသူစာအချိုးကျတယ်တော်ထဲမှာရှိတဲ့အသစ်သားတွေ ဘာမှရာမရောက်ဘူးတော်တွေကခုတ်လာပြီးတော့မျိုးရောက်တဲ့အခါကာလကျမှခွဲစိတ်ပြုပြီးတော့ပြုပြင်လိုက်တော့မှကလထိုင်တို့သဘွဲတို့ဒေရင်တို့စသည်ဖြင့်ပရိဘောဂပစ္စည်းအဖိုးရနေပြည့်လာတော်ထဲမှာနေတော့သူ့အတူနေနေဘာမှဖုံးမတောင်းအဲအဲဒီအပြရောက်တော်တဲ့ပုဂ္ဂိုလ်ကြီးကမိဆိုင်နေဆိုင်ဒါတော့ပဲရှိမှသိရင်ဘာမှဖုံးမတောင်း အဲမျိုးရောက်လာတော့ကွဲစိတ်ပြီးတော့ပြည့်ပြင်လိုက်မှလူသုံးပစ္စည်းတွေဖိုးတာနဲ့ပြည့်လာအဲဒါလိုပဲပြုပြင်နေပြုပြင်လိုက်တဲ့ဥစ္စာတွေပြုပြင်မှမင်းကြီးနဲ့မညီတာတွေဒီမထိုင်မဟာမကြတာတွေဘာသာရိကညိုပဲကုန်မရှိတာတွေညီရမယ်ဒီပါလေးသာယာတော်တာတွေမှလည်းရှိတတ်တယ်သာတော်တာတွေမှလည်းအတိုင်းရှိမသိဒီလိုကသာရရဲ့အသာတော်တွေက ဆရာသမားသုံးပါးတို့ဘာလို့ရမလားတော့ကိုယ်ကလည်းပဲမသိဉင်တော့ဘောပြောသားတော့တွေနဲ့သိကျမ်းတာရှိတဲ့သူကအဲဒီတော့သားတော့ကျမ်းတဲ့ဥစ္စာတွေကသူသူစားတဲ့ပုံကိုယ်တွေကသိမချမ်းသာသူတိုင်းစီနဲ့စားရတယ်ဥပမာဒီသုံးဝိုင်းမှာ၅ပါးရှိတယ်ဆိုရင်စားစရာက၅ဘုံတစ်ဘုံကကိုယ်အတွက်ရှိတယ်ဆိုတာဒါလည်းမပိုးမပိုးစရာပြောရင်လည်းရော့ အဲဒါလေးတော့သိထားမယ်မုံငါးဝီချင်းတစ်ခုတည်းပိုးစားလို့နေရာမကျဘူး။မျောဒီငါးလုံးချင်းလည်းတစ်လုံးနဲ့ပိုးစားလို့နေရာမကျဘူး။အဲဒါကိုယ်အတိုင်းစီပြီးသိရတယ်။အဲဒီလိုဟာကျွေးနေတဲ့ပုဂ္ဂိုလ်ရှိရင်ပြောနေပြောနေတဲ့ပုဂ္ဂိုလ်ကပြောသို့တော်လည်းစားရသောက်ရတာပြောတာတောင်းလည်းလေးပါလေပြောတဲ့ပုဂ္ဂိုလ်ကလည်းဒါနဲ့ပြောတဲ့ပေါ့။သင်ချမ်းမလားဖြစ်မှာလဲအကြောင်းတစ်ခု။ပြီးတော့အာနာပြပြင်းလာတဲ့အကြောင်းတစ်ခုကြောင့် အဲဒါသာတော့ကတော့ပြောခဲ့ပါတယ်။ဒါပေမဲ့လည်းအဲဒါလေးတွေကလည်းသိထားဖို့လိုပါတယ်။အခုတော့ပြောတာမပြောပါဘူး။ပထမအစတုန်းကသုံးလကျောင်းမှာစကားစားတုန်းကတော်တော်လေးသူရင်းရဲ့ဒီတော်များဒါပေမဲ့လို့ပုဂ္ဂိုလ်တွေအသိသိတွေရောက်လာတော့ဒီထဲမှာပါဘူးလို့မဆိုနိုင်ဘူး။သိရင်လည်းရှိမှာအဲဒါအတိုင်းကြည့်ပြီးသိရတယ်ဝိနည်းသိက္ခာဘုံနဲ့ကြီးသိကြသိက္ခာဘုံတွေဆိုတာရှိတယ်။အဲဒါတွေကသိကြဆိုတာကိုရင်ဟုတ်ကလေးကလေးလာလာရတာပဲ။ စားစားရတော့ရမယ်ဒိဋ္ဌိယသိက္ခာပုဒ်ကြီးအဲညွန်ချသက်သုတ်ပွဲမပြည့်အောင်စားပုံစားနည်းညဆိုရစားရတယ်ညဆိုရသုံးပါလားသွားရလာရနေရထိုင်ရအယူဆုံးကြီးကြီးနဲ့ဆွံ့ရတာစားညဆိုရသုံးပါထားတယ်ဟိုအသေးစိတ်ဆုံးပါအဲ့ဒါတွေကိုအကုန်လိုက်နာပြီးတော့ကြည့်ရမှာပါပဲသူရနေတာကြည့်တော့သတင်းသုံးပေါ်တဲ့ကသတိပေးလို့ရှိရင်လည်းလက်ခံရတယ်အကခံပုံလေးဆိုပြီးတယ် ကာကမောင်နေဆိုတာဒီကမဏိတိကဘုကဥစ္စာအတွင်းကနေပြီးတော့ကတဲ့ပုဂ္ဂိုလ်ကဥစ္စာအတွင်းရောက်ရမယ်အဲဒီဥစ္စာရလည်းပဲဒီဟိုကကြီးတဲ့ခေတ္တတွေရတော့အဲထိုင်းနေတဲ့ရဟန်းနောက်ကနေပြီးစပြီးတော့တိုင်းရမယ်ဆိုတော့သူကဒီကိုတောင်တော့တောင်သာသာလောက်ရှိတော့မှထမရဲ့အဲ့ဒီအဲကိုကထိုင်းနေတာကတောင်လောက်ဆိုရင်ဟိုဘက်တောင်သွားလောက်ရှိမှာမဟုတ်လေအဲဒါတော့ အဲဒီလောက်ကနေပြီးတော့ကြာရည်ကြည့်ကြည့်လက်ထောက်ရည်ကြည့်ကြည့်အဲဒီတည်းမှာကတဲ့ပုဂ္ဂိုလ်ရဲ့ကြည်တဲ့ငါစိတ်ပိုင်းကြည့်ရမယ်အဲဒီလိုသတ်ခံဒါကြောင့်ညင်းတို့ဘာလို့လာလိုက်လို့ရှိရင်သမောကြီးတွေကကြီးကြီးတွေဆိုတော့ဝေးတဲ့ဘက်ကပုဂ္ဂိုလ်ကကတ်ခံတော့မပြေဘူးနီးတဲ့ဘက်ကပုဂ္ဂိုလ်ကပုဂ္ဂိုလ်ကတ်ခံရတယ်အဲဒါကမ္မခါမဲနေလို့ရှိရင်ဖြင့်ဟိုဝေးတဲ့ပုဂ္ဂိုလ်ကသတိပေးခြင်းနဲ့ပေးမယ်ကတ်ခံလိုက်ပါကတ်ခံလိုက်ပါ သတိသေးလိုက်မယ်အဲသတိသေးတော့သူကအဲဒီဥစ္စာကိုဇမခံနေတဲ့ပုဂ္ဂိုလ်တွေရှိတယ်ငင်္ဂါရှိငင်္ဂါဖြစ်ဘူးပြီးခုတော့ဖြစ်တယ်လို့မကြားသေးပါဘူးဒါမှလည်းမကြည့်ဘူးဆိုနိုင်ဘူးလို့လားအဲဒါကိုချိုးရနေတယ်သတိသေးလို့ရှိရင်အဲဒါလက်ခံရတယ်ပြီးတော့ကခံတဲ့နေရာမှာသာတဲ့ပုဂ္ဂိုလ်က လာပြီးတော့လက်ထဲထဲတာကိုလက်ခံရတာကိုကသွားပြီးဆွဲယူရတာမဟုတ်ဘူးဒီလိုကဟိုကဟိုကမကသေးတဲ့ကိုကလက်ကသွားပြီးတော့ဆွဲကိုင်းနေတယ်ဥစ္စာအကမှမရောက်ဘူးအဲဒီလိုကလည်းမလုပ်အောင်ဘူးပြီးတော့စားတော့တဲ့အခါမှာအယိုးတို့သာဘတ်တွေပါလေရှိတာပေါ်လေတတိအတိယောဘာတို့ကနေပြီးတော့အမြင်တွေအဖတ်တွေပါလေဒီဟာတွေကြည့်ရပါတယ် အဲ့ဒါတွေကသေကနဲ့ပါလေထည့်ရင်ထည့်သုံးဖို့ပကံသီးသားနဲ့ထည့်ရင်ထည့်လို့လိုရတယ်အဲစားတောင်းတဲ့သပိထဲမှာလည်းသုံးမထည့်တာဒီလိုမလိုပါဘူးဒီလိုမလိုပါဘူးကဒါလည်းသွန်ပြပြီးတော့ကိုယ်ကသွန်ပြမဲ့နေရာထားပြီးတော့ဟိုသူ့ဇာပကံတို့ဘာတို့ဝိနာတော်ပြီးသူကထည့်ထားတာလည်းအဲဒီလိုမလိုပါဘူးစားတော့ဆိုရင်သွားမထည့်ရဘူးဒီလိုကလည်း ုံတို့ဘာလဲလက်နှိုက်ပြီးတော့လက်မှာကနေတဲ့ဥစ္စာလေးတွေကိုစားကြရဲကိုခါချပြီးတော့လည်းကြည့်တယ်အဲ့ဒါမလို့ပါဘူးသင်နဲ့ခါရင်ချင်းသူကနဲ့ခါလိုက်ဘောဆွန့်တဲ့ဥစ္စာကိုဆွန့်တဲ့သဘောဖြစ်သွားတယ်ဥစ္စာအဲ့ဒါစားကြရဲမုံမုံဟိုပွဲတဲ့သွားပြီးတော့ခါချလို့ကြည့်ရင်ဒါနေရာမကြဘူးဥစ္စာအဲ့ဒီလိုဟာလေးတွေရှိပါတယ်ကျွင်းသားလေးတွေအဲ့ဒါဒီလိုမသိတဲ့ပုဂ္ဂိုလ်တွေကစောစောကလည်းသိတာမဟုတ်တော့ကိုယ်အပြည့်စီမှလည်းမသိတာဘူး အဲညာကပြီးတော့ပြောလို့ရှိရင်ဒီတော့အားလေးကဩတို့ကြည့်ရမသိတာလေပြောရရပါပြီရဲ့ဆိုပြီးဝမ်းနဲ့ဝမ်းသာနဲ့လက်ခံပြီးတော့ပြုကျင်ရတယ်အဲဒါသူ့ဝဲသောသူဆုံးမလွယ်ရမယ်တဲ့ဒီဒီကဘုံနဲ့စပြီးတော့ဖြစ်ဖြစ်ရာထုံးနဲ့စပြီးတော့ဖြစ်ဖြစ်နေထိုင်နေတဲ့စပြီးတော့ဖြစ်ဖြစ်မသိမလျော်တဲ့ဟာတွေ့လို့အတူနေပုဂ္ဂိုလ်ကပြောကြလို့ရှိရင်သို့မဟုတ်ဆရာသမားကပြောကြလို့ရှိရင်ဆရာသမားကတော့ ဒီကကကြောက်နေမှာမဟုတ်ဘူးဒီပုဂ္ဂိုလ်တွေကမြင်နေတယ်အဲပြောလို့ရှင်ဝမ်းမြောဝမ်းသာနဲ့လက်ခံရမယ်တဲ့ကိုမသိမလိမ္မာလားသိအောင်လို့ပြောပါပြီလေလို့အာရဝမ်းသာနဲ့လက်ခံပြုပြင်ရမယ်သူကတော့ကြောက်စုံမှလည်းဒါကြံပြောခဲ့တဲ့ပုဂ္ဂိုလ်မသိရဘူး ဒါပဲနဲ့တကူရရှိတယ်မပြောသေးမပြောလိုက်တာကိုပြောတာကလည်းကျိုးတယ်ရှိတာပါလေအဲဒီလိုအားတော့လည်းစဉ်းစားဆင်ခြင်ပြီးတော့ဒါကတော့သိချင်းတာသိချင်းရတာပေါ့ဘုန်းကြီးတို့ကိုယ်တိုင်မှလည်းပဲဒီလိုမပြောသေးမပြောလိုက်တာတွေတခြားပုဂ္ဂိုလ်လားပြောတာတွေကြည့်ပါလေဆရာဆရာလုံးတဲ့သဘောလို့ဆိုရမှာပေါ့လေဒီကညွှန်ကြားဒီကစာနဲ့ပါလေကြည့်ပြီးတော့ပို့တာလေကြည့်ရတယ်လို့ ဒါရွေးတဲ့ပုဂ္ဂိုလ်တွေဘယ်သူမှလည်းမသိဘူးသူကကောင်းစီရင်လို့ဆိုပြီးတော့ရွေးဖို့သူစိတ်နဲ့သူတော့ကောင်းစီရင်လို့ဖြစ်နေတာပေါ့ဒါပဲလေဘုန်းကြီးတို့အမြင်နဲ့ကြည့်တော့ကျွတ်ပါလေကောင်းကောင်းတဲ့လက္ခဏာမဟုတ်ဘူးကျိုးတဲ့ကျိုးလိုက်တဲ့ပြင်းနေပြင်းလိုက်တဲ့ဥစ္စာတွေမဟုတ်ဘူးကျိုးမရှိတဲ့ဥစ္စာတွေဘာမှလည်းအရာမရောက်တဲ့ဥစ္စာတွေပြည့်နေအဲဒီဥစ္စာတွေတော့လည်းပြင်းလုံးမပြည့်သေးဘူးလားအာဒီမှာစာရေးပြီးတော့ကိုယ်ရဲ့ပုဂ္ဂိုလ် တချို့ကသူသူရေးတဲ့အတိုင်းမသိရမလားလို့လည်းပြည့်ပြင်းနေတဲ့ဒီကောင်းချင်းနေတယ်ဦးမယ်အဲဒါဘယ်မှလည်းမသိဘူးသူရေးပို့တဲ့ပုဂ္ဂိုလ်ရှိသေးတယ်ဒီယောဂီတွေကပြန်သွားတဲ့ပုဂ္ဂိုလ်တွေကပို့နေသလားပြောတော့ပါဘူးဒီယောဂီအောင်းနေပြီးရှိတဲ့ပုဂ္ဂိုလ်တွေကဟုတ်ပုံနဲ့မပေါ်ပါဘူးအဲ့ဒါပါပြည့်တော့သူကောင်းစီခြင်းလို့ဆိုပြီးတော့သူကရေးပို့အမှန်ကမကောင်းလို့ဆန်တယ်သူရဲ့ သာရိကရေးဖို့သာရိကသူများပေါက်ကြည့်ရင်ဒီသာသနာ့ဤတာအကြောင်းတွေအတွင်းအတွင်းကြီးတွေကိုသိခုနာဘောဒါတွေပညာပေးတာနဲ့တူတယ်ဆိုတော့နေရာမကြတဲ့ဥစ္စာတွေအဲဒါကြောင့်ဒီနေ့ကတည်းကစိတ်ဆုံးပြတာဒီလိုစာရိတာရင်ဘာမှမလုပ်တော့ဘူးလို့ပါပြီနာမည်မပါဘဲနဲ့ကောင်းမဖို့နဲ့လည်းဒီလိုစာရိတာဒီလိုစိုက်တော့ဘူးအဲဒီဆုံးပြတာအဲဒီလိုစာရိကိုသိရတဲ့အတွက် သူသူရေးတာတင်ရဆိုပြီးတော့ဆက်ဆင်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဒီဝါနီကွဲကွဲပြအောင်လို့ဆန်တယ်တော်တော်တူပါတယ်သူကနေရာမကြောက်တကယ်နေရာစိတ်ကောင်းစေတနာကောင်းတဲ့ဆိုရင်ရဲတင်းတင်းလာပြီးတော့ကြောက်တော့မတော်မဟုတ်လို့ချင်းပဇာနဲ့မရောက်ချင်းလည်းစားနဲ့ပြေးပြီးတော့လာပြီးတော့ကပ်ပေါ်လာကြည့်ပြီးတော့အဲဒီမှာပြန်ပြီးပြင်ရှင်းတာကြည့်ရအောင်လားအခုတော့ဒီနေ့တော့ပြင်နေဟိုကလေးတွေဖတ်စာတွေကတော့ပြင်နေ လူကောင်းလူကောင်းနဲ့မှောင်ထဲကနေပြီးတော့လူကောင်းဘယ်နဲ့လူကောင်းလဲဆိုပြီးတော့အဲ့ဒါလိုပြင်းနေလို့ဆိုသူ့နာမည်ဘယ်ဟောမသိမဟုတ်ဘဲနဲ့သူကလူကောင်းလို့ပြီးစားရည်ရေးနေရမကြောက်ဘူးလားအဲ့ဒါကြောင့်ပြင်းနေပြလိုက်တာဆိုရင်ပြင်းရမယ်မပြင်းနဲ့မပြင်းလိုက်တာဆိုတော့ပြင်းတယ်ပြင်းပြီးတော့ဒါကတော့ပြောယူမှာဒါကတော့ဘုရားလိုလူမှုကောင်းမပေါ်ဘဲနဲ့ ဝေးကနေပြောတာမဟုတ်တယ်ပြောတာပဲရှင်းပြောတယ်ရှင်းရှင်းပါပဲဒါလည်းသိဆိုပဲဒီဒီတင်းနဲ့ရှင်းရှင်းပြပြနဲ့ရှင်းပြောလိုက်ပြီးတာပါပဲဘာမှသိရင်မဟုတ်မုဒုနူးညံ့ရမယ်ကိုရောစိတ်ရောနူးညံ့ကိုရောနှုတ်ရောစိတ်ရောနူးညံ့ဒီကအထုတဲ့အနေအချင်းဆိုရင်အလိုရှိရာကိုနှလုံးသွင်းနိုင်အောင်သိရကြော့ရောက်နေရဒီကောင်း ရွှေစင်ရွှေကောင်းများအလိုကြည့်ကြလို့နာညိုလေးဆွဲရင်ဆွဲကြလို့ဆိုတယ်လိုက်ပါလားရွှေမကောင်းလို့ရှိရင်တော့အဲဒီလိုလုပ်လို့မရဘူးဗရင်ကြီးရီပုံနာလည်းမှာမဟုတ်အဲဒီလိုပဲတရားအထုတ်တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာတော့ကိုယ်နှလုံးသွင်းရနှလုံးသွင်းရစိတ်ကလေးဟာတွေကအလိုရှိတိုင်းပါနေအောင်လို့နူးညံ့စရာမယ်တောင့်ခံထားတဲ့စိတ်မျိုးမပြေစရာဘူးဟိုဒီဥစ္စာကတော့မလိုပါဘူးဒါကျွတ်ဖို့မလိုဘူးမကျွတ်နိုင်ဘူးစသည်ဖြင့် တောင်းခံရတာတွေရှိသေးတယ်မာနတွေနဲ့တောင်းတာရှိသေးတယ်ဒီလိုရှိတာနေရာမကြဘူးငါတရားတော့မရှိဘူးဒီလိုပဲရှိတော့ဟိုလိုပဲရှိမယ်စသည်ဖြင့်အဲဒီလိုပါလေရှိတတ်ပါတယ်မာနတွေနဲ့တောင်းခံတာဒီလိုမရှိကြဘူးလူနူးညံ့ကြရမယ်လောကကြီးရာအချင်းလဲသွားလာနေထိုင်နေနူးညံ့ရမယ်ကျန်ကျန်ထနာမရှိကြရဘူးဒီမိမှုဝင်ဖြစ်ရမယ်အပြောအဆိုတွေလည်းနူးညံ့ရရှိရမယ်ကျန်ကျန်ထနာမရှိကြရဘူးအဲစိတ်တည်းပဲ မတော်မနေတဲ့စိတ်ကူးတွေကြားနေလို့အဲ့ဒါတွေမသိဘူးကပူလို့အနာတိမာနီအထင်မကြီးရဘူးပုဂ္ဂိုလ်အဲပုဂ္ဂိုလ်ဆိုတာတော့အများကြီးတော့အထင်တော့ကြီးရကြတာဒါပေမဲ့အဲ့ဒီသင်ကြီးတာတွေကြောနေနေကြောအောင်လုပ်အောင်ပါပေါ့သင်မကြီးရင်လည်းဒါကောဥစုသဥစုသသူဝသောသတ္တမုရုအနာတိမာနိ

သာနိန္ဒရိယောသနိဘောသအပုခဘောကုလိသောနာနုသိတောဒီကမှာကာထာပါရကသုံးပါလေသမာဓိမှာအေးဒီကဟိုကမဟုတ်တဲ့နေရာကြီးရတယ်အကုန်လုံးတနိုင်ငံလုံးညီမညီပါပဲအောင်ရကြကောင်းတယ်ထဲရအောင်ရအများကအဒီမှာအဲဒီသာနိန္ဒရိယောသနိဘောသအပုခဘောဒီကြတာကုလိသောနာနုသိတောနာသဘုရားမှာဆိုတဲ့ကိစ္စအဲဒီမှာတွေ့ပြီးပြောလိုက်ကြသူကကာထာ ဘာသာတွေပြည့်ရတိုင်းရတိုင်းလောကကြီးပါလို့ဆိုဒီတိုင်းကျွန့်ကြတယ်ဘယ်ကစပြီးတော့ဘယ်လိုဖြစ်လာတာမသိပါဘူးညာသွားပြီပရိတ်တွေကလည်းကလေးတုန်းကရလာတဲ့ပရိတ်တွေအဲဆရာသမားတွေလူကြီးတွေကျွန့်နေတာကြားပြီးတော့ဒီတိုင်းလိုက်ယူတာကိုကြည့်လာတော့စာပေဘုဒ္ဓရှိပေမဲ့လည်းကိုပြေယူတာမှန်ရလားမမှန်ရလား တချို့ကမစဉ်းစားပါဘူးစဉ်းစားတော့ငငယ်တုန်းကရတဲ့ပရိတ်ကိုမှောင်းမရွတ်တဲ့ပုဂ္ဂိုလ်ရမရွတ်နိုင်တဲ့ပုဂ္ဂိုလ်ရအတော်များများရှိတယ်ပရိတ်ရမှန်ငယ်တယ်ပရိတ်ကြီးအများမထင်ဘူးပြောလို့ချင်းတချို့ကစိတ်နာကောင်းတာလိမ့်မယ်အဲ့ထင်တဲ့ပုဂ္ဂိုလ်ကလည်းတော်တော်ကြားတယ်ဆိုပရိတ်ကြီးမှောင်းမရွတ်တာဘူးပြောရင်လည်းတော်တော်စိတ်နာမှာပဲဒါပေမဲ့လို့အဲ့ဒါလေးလာမထားလို့ရှိရင်လေပြည်ယူထားတာလည်းပဲမှန်မှန်ကန်ကန်သိရှိတာမဟုတ်ဘူး အဲကြောင့်သိကြတယ်မမကံကလည်းပြုတအောင်လို့လေ့လာထားအောင်အဲ့ဒီအားလေးပါလေမှောင်းဒီလိုတော့ငယ်ငယ်တုန်းကဒီလိုပါပဲကြားတယ်တိုင်းပြောတာမမှောင်းနောက်တော်တော်လေးကြည့်လို့သိတာလာတဲ့အခါပြင်ထားတယ်အကုန်လုံးပြင်ထားတယ်မြန်မာတော့ပုပ္ပတ်ကြီးအကုန်မှောင်းပြင်ထားတော့သူငယ်ဥစ္စာနဲ့တခါတခါလည်းမတူမတူလည်းမတတ်နိုင်ဘူးလို့ပြောမှန်တိုင်းပဲပြောတယ်အနိန္ဒရိယောဇာနိကောဇာအဘဂဘော ကုလေသောနာနုဂိတောဒီကြမှာရ။တန်တိန်တရိယောသညီတသောအိန္ဒြေရှိရမယ်။သကုံတရေသောဒိန္ဒရေကာနိန္ဒြေဇီဝိန္ဒြေကာယိန္ဒြေမနိန္ဒြေဆိုတဲ့အိန္ဒြေ၆ပါးညီတရမယ်။သကုံတရေဆိုတော့မျက်စိကြောင်ကြီးမြောက်ကြီးတွေကြည့်နေရင်မငြိမ်သက်တာပေါ့။အဲဒါ သွားတယ်ညူရဲရော်ရဲသွားတယ်ခါသာယူကြည့်တာပေါ့အဝိဒါသေကအန္တရာဂရိသမိတာမိတိသေကကြရဏီယအဝိဒါသေကအန္တရာဂရိမိတိတာမိတိကကြရဏီယသေကဘုရားပြုတယ်။ဒါမဲ့အဲ့ဒီသေကဘုအလေးပြုပြီးရှင်းတဲ့ပုဂ္ဂိုလ်ကတော့အတော်နည်းတယ်။ဆရာတော်မြတ်တော်ရှိရှိပြီတဲ့လေးတော်ကမြတ်ဒါရှိပြီးတော့ရှင်းသွားလို့ရှိရင်လေးတော်ကမြတ်ရှိပြီ သွားရမယ်ထိုင်လို့ရှိရင်လည်းဒီလေးတော့ငါမြတ်နီးပါးတော့ရှိပြီတောင်းတော်မြတ်ဟုတ်တယ်အကြောင်းတူရှိပဲနဲ့မကြည့်နဲ့ဘူးအကြောင်းတူရှိတဲ့ခါကျတော့လည်းကြည့်ရပါတယ်မကြည့်မဖြစ်တာကတော့ကြည့်မှပြင်မှာလားတော့အကျိုးတရားဓမ္မတွေအခါဝူရနေပြီးစကားပြောတော့မကြည့်တော့မဖြစ်ပြီဘူးလားမကြည့်ပဲနဲ့ဆိုရင်သူသိမှာမဟုတ်အဲတော့ဒါကြည့်ရမယ့်ဥစ္စာတွေလည်းရှိပါတယ်အလားအလာကြောက်ပြီးတော့ဟိုကြည့်ကြည့်ကြည့်ကြည့်တော့မဖြစ်ဘူး ပြီးသွားတဲ့ခါတွေမှာလည်းပဲခုရံကုန်မြို့လို့ဆိုတော့မော်တော်ကားတွေပဲရှိတော့ဒါကလည်းပဲအဲမော်တော်ကားတွေပဲလာလားမလားမလားဒါကတော့ကျုံမှပြင်မှာမကြည့်ရင်မော်တော်ကားတိုက်တော့ဒုက္ခတွေလည်းအဲဒီလိုအကြောင်းထူးမရှိဘဲနဲ့အလကားကဟိုကြည့်ပြီးဟိုလက်ပြီးတဲ့ရှေ့ကြီးနောက်ကြီးအဲမော့ကြည့်လိုက်အဲဒီလိုအမျိုးမရှိရဘူးသက်ကုန်တွေအညီရမယ်တဲ့ယောဂီပုဂ္ဂိုလ်တွေရာယိုစင်မှနေသက်ကုန်တွေအညီရပါတယ်အညီရတယ် သောတိန်တွေတဲ့နားရတယ်ပဲနားကတော့သိပြီးတော့နားထောင်တာသိမှသိတာအဲဒါလည်းပဲဘုရားကြီးအာယုန်နေလိုက်ပြီးတော့နားထောင်နေနဲ့ကာနေတွေနားတော့သိဖောက်ပြန်နေပြီးတော့ဒီဝိန်တွေလျှာအိမ်တွေသူကတော့အပြင်ထွက်ပြီးတော့မပေါက်ပြန်ဘူးဒါပေမဲ့လို့အသားတောင်းနဲ့စပ်ပြီးတော့အဲဒီကောင်းကြီး လိုက်လာပြီးစားတာကောင်းတာတွေကိုများများစားတာအဲတရားပုဂ္ဂိုလ်တွေအမြင်အားဖြင့်မလျော်တော့အစာကျူတာဒီလိုဟာတွေကြည့်ပါလိမ့်မယ်ကြာအဲဒါတွေကလျာအင်းကြီးမငြိမ်သက်တယ်လို့ဆိုရမှာပဲသာတော်ကြီးကျူးလွန်နေလို့ဆိုကာယိန္ဒြေကိုယ်အိန္ဒြေဒါတော့အတွေ့အထိနဲ့စပြီးတော့ အဲတွေ့ဖြစ်ချင်းသွားရင်လာရင်အဲဒီလိုသွားလာပုံနဲ့နေရာမကြထိုင်ပုံထားပုံနေရာမကြလူတစ်ခုလုံးတဲ့နေရာနေရာမြတ်ကိုယ်ကားပြင်လာဒါတွေလည်းပဲတာရင်းတွေနေရာမြတ်တာတွေလည်းဒါတွေကလည်းရဟန်းဆိုတော့ညာရင်အကျိုးစားနဲ့ပြင်မြင်မှုမြင်တဲ့တဲ့ပြုရရေးကြည့်တာပါပဲမနိုင်တွေကတော့စိတ်အင်တွေမြင်တတ်တာကတော့သိကူးတွေပဲဒါကတော့ဘုရားပုဂ္ဂိုလ်မမြင်နိုင်ဘူးကိုယ့်အကိုယ်ပဲသိတယ်အဲဒါနဲ့အဲဒီဥစ္စာတွေလက်ဆောင်ကြအောင်မယ်တန်နေတွေရောစနိပကော ရင်းကျက်သောဆင်ញညာရှိရမယ်။ကလေးတွေများတော့ဘာလို့ဘာဖြစ်လိမ့်မယ်ဆိုတာမသိဘူးမဆင်ញတာဘူး။လူနဲ့နဲ့ကြီးတာတော့ဆင်ញတာ။ဒါလုံးတင်တယ်မလုံးတင်ဘူး။ဒါလိုလို့ရှိရင်အကျိုးရှိတယ်မရှိဘူး။သတ္တကသံဃာသဗ္ဗရသံဃာအနည်းဆုံးဒီသံဃာနှစ်ခုပဲရှိရ။အဲဒီသံဃာနှစ်ခုကညီဘကောရင်းကျက်သောညာနဲ့ပါဠိဟာရိယပါဠိဟာရိကလို့ဆိုတယ်ပါဠိဟာရိယဉာဏ်ပညာပါဠိဟာရိကဉာဏ်ပညာတဲ့ ဆင်းရဲညံနေပါပဲငငယ်ရွယ်ပုံကိုယ်တွေဆိုရင်မရင့်ကျက်သေးဘူးကလေးတွေမသိရသေးဘူးနောက်ကြည့်ရတော့ဆင်းရဲညံနေရှိလာတယ်ကလေးတွေဘယ်နိုင်ငံမှမဆိုပေါ်လေကလေးတွေငငယ်တွေကဘာမှမသိတော့ဘူးပြောနေတာပြောလို့စဉ်းစားလို့အကျိုးအကြောင်းတွေလည်းသိပြီးမစဉ်းစားတော့စဉ်းစားလို့လည်းမရှိသေးဘူးလို့နောက်ကြည့်ရတဲ့ခါကျတော့ဒီလူတွေကသူကဆင်ញင်တော့တာပဲအဲသာသနာတော်ဝင်လာလို့ရှိရင်ဖြင့်

အဲ့ဒါသူတို့စဉ်းဉာဏ်နဲ့ကျင့်လာတာကြီးတယ်ကြီးတဲ့ခါကလာကြအဲ့ဒီလိုပဲရင့်ကျက်တဲ့စဉ်းဉာဏ်ပညာကြည့်ရမယ်တဲ့ညီမကောရင်းတော့ဒါလည်းလေ့ကျင့်ပြီးရပါတယ်ဒီလိုကမစဉ်းဉာဏ်မဲနဲ့လုံးကျင်တာလို့ဒီမှာကြည့်ပါတယ်ဒီစည်းစုံတစ်ခုကိုဒီနေရာထားတယ်မထားတယ်မစဉ်းဉာဏ်မဲနဲ့ထားတော့ကြတော့လူတွေသွားတော့လမ်းတိုက်ပြီးကွဲပြီးပြီးတော့သွားတယ်ဒီလိုပါလေကြည့်တယ်အဲဒီလိုပါလေမစဉ်းဉာဏ်တဲ့ပုဂ္ဂိုလ်တွေကပြည့်ပြီးတာပဲ အဲဆင်ញနာတဲ့ပုဂ္ဂိုလ်ကဒီနေရာထားလို့ရှိရင်တော့တိုက်လိမ့်မယ်ပြက်လိမ့်မယ်အဲဒါမြင်ပြီးတဲ့ကာလသူသိတော်တဲ့နေရာသိကြတဲ့နေရာရွှေ့ပြီးတော့ထားလုံညုံတဲ့နေရာရွှေ့ထားပြောရဆိုရလို့ရှိရင်လည်းဒီလိုစကားမျိုးပြောလို့ရှိရင်တော့အဲကြည့်ရကြဖြစ်နေမယ်ဆိုရင်ဒီစကားမျိုးတွေမပြောဘဲဆင်ញင်ပြီးတော့ကြောင်တင်းရသင်လျော်တဲ့စကားပြောရအဲဒါကြောင့်ဒီဘကော ရင်းကျက်တဲ့စဉ္ညာကြည့်ရမယ်ကြောလုံးစရာပြုစရာရှိလို့ရှိရင်ကြောစရာရှိလို့ရှိရင်ကြိုးရှိသလားမရှိသလားလဲစဉ်းစားနေနေစဉ်းစားပြီးမှပြုလို့ပါပြောဆိုပါကြိုးရှိတယ်ထင်မြင်မယ်လည်းပဲသိလျော်သလားမသိလျော်သလားရဟန်းနဲ့ယောဂီပုဂ္ဂိုလ်နဲ့ဒီမှုတော်သလားမတော်သလားသင်မြင်ပါတဲ့သင်မြင်ပြီးမှအကျိုးရှိရင်သိလျော်ရင် ယူပါပြောပါတဲ့လားနိကောသာနိနေရောဇနိကောဇအဘကဘောကုလေသွာနာနုဂိတောအဘကဘောမယုံရင်မကြမ်းနာကြရဘူးယုံရင်ကြမ်းနာတာကိုဖြင့်ယုံရင်ကြမ်းနာတာရှစ်ဌာနရှိတယ်နှုတ်ဖြင့်ယုံရင်ကြမ်းနာတာလေးဌာနရှိတယ် သိကျင်ကျမ်းသာတာတော့ဌာနတွေအများကြီးပဲဒါကြတော့ဖွင့်တာကိုပြင်းကျမ်းသာတာစိတ်ဌာနကဘင်္ဂါရဲ့ကိုင်းရဲ့ပုဂ္ဂိုလ်ရဲ့အဲသွန်စားတဲ့ဌာနရဲ့ပြီးတော့ဒီတော့ကဖြည့်စုံအိမ်လို့ဆိုတာကြည့်တာပေါ့ ဒီစုံအင်းရဲ့ဒီချိုးထားယူချိုးဌာနရဲ့ပြီးတော့ဇွာတွင်ဇွာတွင်သွားတာရဲ့ဇွာတွင်မှာဇွာတွင်ဇွာတွင်မှာရောက်ပြီးတော့နေတာရဲ့အဲဒီဌာနတွေသိကုကြည့်ပါအဲဒီဌာနတွေမှာဘင်္ဂါရီဂိုင်းနေပုဂ္ဂိုလ်တွေကိုမယုံမသေးပြုလို့ရှိရင်ဒါကိုယ်ချင်းမယုံမသေးပြုရင်လားကိုယ်ချင်းကျမ်းနာတယ်လို့ခေါ်တာပဲ ။သံဃာပရိသတ်ထဲမှာမယုံမသိထိုင်းနေလို့ရှိရင်တဲ့သူထောင်ပေါင်ကားထိုင်းနေလို့ရှိရင်ကြောက်တွေပါလေဇမန်ထိတ်อยู่တော့ထိုင်းနေလို့ရှိရင်သုံးမို့အာသပါဠတိကဆိုရဲလက်အရောဂဘဒုနှလုံးလည်းနဲ့ပိုက်ပြီးထိုင်းနေလို့ရှိရင်ဒါသံဃာမျိုးတွေရောက်တယ်သင်္ကန်းကလည်းပဲပရိမာဏလဝိညာဉ်စွာ ယုံထားမယ်ဘင်္ဂဒီလိုမဟုတ်ဘဲနဲ့လည်းဝဲလည်းမောင်းကြီးခေါ်ပြီးတော့ယုံထားလို့ရှိရင်ဒါလည်းပဲမျိုးတွေကရောက်တယ်အဲလက်ရပခုံးမှာခြုံပြီးတော့ဥဘောအန္တပါရုကနာခေါ်တယ်လက်ရပခုံးမှာခြုံယုံပြီးတော့တန်ခါရဲနေလို့ရှိရင်ဒါလည်းမျိုးတွေရောက်တယ်လည်းကိုယ်တင်ကျန်နာခေါ်တယ်အဲခိုင်းခိုင်းနာမှလည်းဒီတိုင်းနဲ့အထေကြီးညတ်ထာနေတယ်ဒီတိုင်းနဲ့ဆိုတာအဲတော့ သွားလာတဲ့ခါကာလဆွမ်းသားကြောင်းတို့သွားတဲ့အခါဆွမ်းသားကြောင်းရောက်လို့နေထိုင်တဲ့အခါတွေပြီးအဲဒီမှာလည်းပဲကြီးတဲ့ပုဂ္ဂိုလ်တွေဥစားပေးရမှာဥစားမပေးဘဲနဲ့ကိုကဒီကကြော်တက်သွားတယ်ဒီကကြော်တက်သွားတယ်တိုးပွေပြီးသွားတယ်သုံးမဟုတ်အဲဒီကိုရောက်လို့ရှိရင်လည်းပဲမထေကြီးနေရာဝင်တက်ပြီးတော့ထိုင်နေတယ်ဆိုရင်ဒီလိုစားတွေကမယိုးသေးတာတွေကိုရင်ကျမ်းသာနဲ့ကာယပကကိုရင်ကျမ်းသာတွေခေါ်တယ်အဲဒီမလို့ရဘူး ဒီကချွေပြုံးနေဆိုတာကတော့ခုမရှိပါဘူးအခုတော့ယူချွေတဲ့ဌာနဒီတော့ကလည်းယူချွေတဲ့ဌာနမြစ်စိတ်တွေပါလေကြောထားတယ်အခုတော့ယူချွေယူချွေကနေရှိတာကိုအဲဒီယူချွေကနေမှာအဲဒါလည်းပဲရောက်တဲ့ပုဂ္ဂိုလ်အစဉ်လိုက်ပဲရေတော့ချွေရပါတယ်အဲမဲ့သူကနောက်ကမှလာပြီးတော့သိရမထေကြီးတွေကြော်လွန်ပြီးတဲ့ကလာအဲဒီလိုတော့မလုပ်ရဘူးမထေကြီးတွေရှိမှမယုံမသိမလုပ်ရဘူးလို့ပြောတာကြီးပါ ရွာထဲဆုံးမသွားတဲ့အခါဆုံးမသွားတဲ့အခါဒီမှာလည်းပဲမထေကြီးတွေမယုံကြည်မလို့ပါဘူးကိုမထိုင်းနေတဲ့ခါလည်းဒီလိုပေါ့ထေကြီးတွေနေရာဝင်ပြီးတော့ထိုင်းနေရအောင်ဒါကိုဖြင့်ကျမ်းနာတာတွေနှုတ်ဖြင့်ကျမ်းနာတာတွေကတော့လေးဌာနအလားသံဃာရဲ့ဂိုင်းရဲ့ပုဂ္ဂိုလ်ရဲ့ဟောစာအဲရွာထဲမှာနေတာရဲ့သုံးဌာနပေါ့ အဲဒီမှာလည်းမရေကြီးတွေပါလေကြောဆိုနေရမိမိကဝင်ပြီးတော့ကြောဆေးကကြူးကြော်ပြီးတော့ကြောမရေကြီးတွေကြောရမှာဥစ္စာကိုကဝင်ပြီးတော့ဆေးကဥပန်းပြီးတော့ကြောဒီလိုပါလေလုပ်လို့ရှင်ပြင်းလားနှုတ်ဒီကျမ်းသာပါပဲယူရဲရွာရဲရောက်တဲ့ခါလေဒုတိယစကားတွေမပြောတယ်မပြောတဲ့ခါတွေကြောက်ပြီးတော့ပြောလို့ရှိရင်ဘူးကြီးနဲ့ဆန့်ကျင်တာတွေပြောလို့ရှိရင်တော့နှုတ်ဒီကျမ်းသာတွေအဲ့ဒါအဲ့ဒါကြည့်ကြရမယ်စိတ်ကျင်ကျမ်းသာတွေကတော့ မတော်မသင့်တဲ့စိတ်ကူးတွေပါပဲအဲ့ဒါတွေကတော့အကုန်လုံးမှတ်ပြီးတော့ပြရမယ့်ဥစ္စာတွေပါအပကဘောကိုနှုတ်စိတ်သုံးပါတော့ကြံ့ညင်မရှိပဲနဲ့ဉာဏ်သိမှုရမယ်။သာမဏေရောသနိဘကောသအပကဘောကုလေသွာနာနုကိတောကုလေသူဒဂရမရဏနာနုကိတော မမိုးခြင်းတွေ့တာချင်းမရှိရဘူးတဲ့ကိုယ်တရားဓမ္မအနေနဲ့မမိုးတွေ့တာပြီးတော့ကိုယ်တရားဓမ္မငင်းချနေတဲ့မမောတွေ့တာပြီးတော့လူပေါင်းပေါင်းပြီးတော့မနေရဘူးလူလူလူမလူများပေါင်းနေတယ်လို့လူများမှာတော့မိတ်ဆွေချင်းချင်းပေါင်းကြတော့ဒါတော့ကိုယ်တရားဓမ္မတွေချမ်းသာလို့ရှိရင် ဝမ်းမြောက်လို့ဘုရားဓမ္မတွေဆင်းရဲလို့ရှိရင်မွန်းနေလို့ယူနေယူကြတော့ငိုလို့ပေါ်တယ်ဝင်တဲ့စကားတွေပြောတယ်လို့ပါလို့ရှိတော့အဲ့ဒါတွေကတရားဓမ္မတွေနဲ့ဤကတွေ့ရာခြင်းပဲတဲ့ကိုယ်ဆင်ရဖြစ်တဲ့တရားဓမ္မတွေတခြားသောပုဂ္ဂိုလ်သားသွားတာတွေပါတယ်ကျုံမလူလားတာတွေပါတယ်လည်းရှိတတ်ပါသေးတယ်လို့ပါတယ်အဲဒီလိုပါတယ်မရှိကြဘူးသူသူတရားတရားလောက်သူကသူသွားတာအဲဒါတွေမရှိကြဘူး အဘယ်နှခုရှိသွားလဲ။အနိန္ဒယောဇဏီဘောဇအဘကဘောကုလေသောအနန္တိတေတောသော။ဒီက၄ခုနဲ့ခုနက၆ခုနဲ့တစ်ဆယ်ရှိတယ်။ပါရီကျော်သော15ခုရှိရာပြန်ပြီးရောမှပိရိကမဲ့တစ်ခုချင်းတစ်ခုချင်းကိုကြာသွားတယ်။တေကောဥဇ္ဇာသူဥဇ္ဇာသူဥဇ္ဇာမုရုဏတိမာနိ။အနိန္ဒယောဇဏီဘောဇအဘကဘောကုလေသောအနန္တိတေတော။ နာသာကုရမှာဆိုရင်ဒီလောက်ညိုပြီးပါလို့55ခုမရှိပဲဖြစ်ရင်ဘာလို့ကြလဲသေကောဥစုသဥစုသဝေသောသတ္တမုရဏတိမာနိဟောတန်တုသကောတွေကြလို့တန်တုသကောသသူဝေရောသအပပိသောတန်လုကဝုတိတန်တုသကောသသူဝေရောသအပပိသောတန်လုကဝုတိတန်တုသကောရောင်ရဲလိုရမယ်တဲ့ရရညနဲ့အဲကို ကာလေးတော့ဆိုတာကြားကြများတယ်ပစ္စည်းလေးပါရောင်ရဲမှုရှိရမယ်တဲ့ဒါလည်းပဲရောင်ရဲတာတွေချက်ပြောနေကြည်ကြီးပါပဲရောင်ရဲမှုရှိရမယ်ဆိုတော့လောက်ပါပြီလို့ဆိုလို့ကြားကြများတယ်ရောင်ရဲသူဘရောမွေးမြူလေရမယ်တဲ့ဓမ္မတွေဓမ္မတွေကသရတရားအားဒီကတရားရှိသည်တယောက်သူတို့မှလည်းတတ်နိုင်တဲ့အခြေအနေရှိသည်တယောက်လူရတန်းရကျွေးမွေးကြ ပြီးတော့သူတို့သူသာတန်းတာလေးနဲ့ဒါလေးနဲ့ရောင်ရဲပြီးတော့မွေးမြူတွေရမယ်အဲသူတို့လူသာတန်းတာတွေကဒါမကောင်းသေးဘူးခွာလူချင်းနဲ့စသည်ဖြင့်ဟိုကပြောနေလို့ရှိရင်ဟိုမှာလူတန်းကျွေးမွေးတဲ့ဓမ္မတွေတောင်းဝန်လေးအဲလိုတောင်းဝန်လေးအောင်မလုပ်ရဘူးအန္တုတကောသူဘရောသအပ္ပတိသောနိရောဂိသရှိရမယ် ရားများမလုံးမဖြစ်တဲ့ကိစ္စကတော့လောအောင်မှာမလဲကောင်းရည်တာတို့အဲဒီသူးတာတို့သင်္ကန်းသူးတာသင်္ကန်းချုပ်တာတို့အဲနေရာတိုင်းရင်းတွေပါလေရှင်းလင်းတာတို့ပြီးတော့ချင်းချင်းသတင်းသုံးပါချင်းချင်းရဲ့ပြုစရာကိစ္စတွေဝိုင်းဝန်းကူညီပြီးပြုတာတို့ဒါကတော့ရှိတာကတော့ရှိရမှာပဲဒါတော့မှဒီမှာတရားထုတ်နေတဲ့ယောဂီတွေဆိုရင် သူများကိစ္စတွေဆောင်ရွက်ကြတယ်မရှိပါဘူးကိုယ်ကိစ္စကိုအားထုတ်နေရင်မှအမှန်ကျင်းပါလေအဲ့ဒါလောက်နဲ့အပပိစ္စနိရောပိစ္စကြည့်ရမယ်ကာမရာမအခုနဲ့မွေးလျော်ခြင်းဟိုကိစ္စဒီကိစ္စတွေလိုက်ပြီးတော့ဆောင်ရွက်ပြီးတော့မနေရဘူးတဲ့ကိစ္စမှအများကြီးရကိစ္စနည်းရအန္တုတကောသတကောသအပပိစ္စသံလူကဟိုဒီပေါ်ပါတော့မွေးရင်ကြည့်ရမယ် တဲ့မွေးကြောင်းဖြစ်တဲ့ပစ္စည်းတွေဟာသဘိသင်္ကန်းညာများမရှိမရှိတဲ့ပစ္စည်းလောက်နဲ့အဲဒါလောက်နဲ့ကြောင်ရဲပြီးတော့နေရတဲ့ပိုးမူပြီးကြတဲ့ပစ္စည်းတွေသိများနေလို့ရှိရင်ယောဂီပုဂ္ဂိုလ်မှာသူကတောင်းလေးဒါကအဲနည်းနည်းနည်းနည်းပြီးတော့ပေါ်သွားတော့တမန်မှုရှိရမယ်အလုံးသဘောဇသဘောဇအပ္ပိသောဇတန်ဥက္ကဝအနိန္ဒိယောသနိသဘောဇ အပကဘောကုလေသောအနာနုတေတောဒီကသတိဝိညာဉ်ကဒီကနေ့လည်းနာသခုရမာဇေကိဉာဏဝိညုပရိဥပဝရေယောပညာရှိဘုရားစာရည်ပညာရှိပုဂ္ဂိုလ်တွေအခုလည်းရှိတင်းသုံးပေါ်ရောပါရောဘုံလုံးဒါမြင်လို့ရှိရင်ကြည့်ရမယ့်ဥစ္စာတွေ မကောင်းမှုအကုသိုလ်ရှိတယ်အဲ့ဒီမကောင်းမှုအကုသိုလ်တွေသေးသေးငယ်ငယ်လေးပဲမဲ့တော့မပြုပါနဲ့။သာနေဒီရောသန်ဒီဝါအပ္ပဒါကုလိသနာနုပေနာသခုဒ္ဓမစေကိဉ္စီအဲအပေနုအကုသိုလ်ကိဉ္စီသုံးတစ်ခုကိုမြတ်ပါလေးတစ်ခုကိုမြတ်မလုပ်ပါနဲ့။ညာရှိသူတော်ကောင်းတွေတည့်ရမယ်မကောင်းမှုအကုသိုလ်ကိုညရတယ်ဒီကြောင့်ပါတဲ့ ယောဂီပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပြည့်စုံနေတဲ့ကျင့်ဝတ်တွေပါပဲအဲဒီကျင့်ဝတ်တွေတိုင်းညီပြီးတော့သာသနာ့ဓမ္မယခုနှစ်ဝါဆိုတဲ့သံဃာတော်တွေရောသာသနာ့တရားထဲမှာနေတဲ့ယောဂီအောင်တွေရောအစ်တွေရောအဲအကုန်လုံးဒီတိုင်းပြည့်စုံတဲ့မြတ်ကိုးတော်နဲ့ကိုပေါ်လေရဟန်းကျင့်ဝတ်တွေရောအကုန်ပြည့်စုံရမယ်လို့လူတွေမှမဆိုလိုပါဘူးဆိုတော့ပြည့်စုံနေတာတွေကပြည့်စုံမှဖြစ်မှာအဲဒါတွေပြည့်စုံပြီးတော့နေသွားလို့ရှိရင်

သစ်ပင်ကွာရှိနေလို့အဲဒီကြောကိုအဲနွားကြုံနဲ့တူတဲ့သစ်ပင်ကွာအကြောင်းပြုပြီးတော့နွားကြုံတော်ပေါ်ဒီလိုခေါ်တယ်နွားကြုံတော်ပါပါလာဝနာအင်းရင်တော်တော်မူသစ်ပင်တွေလည်းသာလာလို့ခေါ်တာပါပဲအဲဒီဟာတော့ညင်တော်လည်းဖြစ်ခြင်းလည်းဖြစ်ပါလိမ့်မယ်ညင်းမင်းတွေဟုတ်ဟိုကတူပါလားအဲတော့နွားကြုံနွားကြုံသစ်ပင်တော်ကောသင်္ကသာလာဝနာနွားကြုံ ညင်ညင်တော့အဲ့ဒီတော့မှာလင်းလုံးနေကြတယ်အဲ့ဒီကိုမြတ်စွာဘုရားကြွားတယ်ရှင်တို့ကရှင်နန္ဒီရရှင်တိမိရဆိုသုံးပါးအဲ့မှာနေကြအဲ့ဒီသုံးပါးကကျိုးဆိုနေရာများချင်းပြုပြီးမြတ်စွာဘုရားသတင်းသုံးပြီးတဲ့အခါမြတ်စွာဘုရားမေးတဲ့အနုရုဒ္ဓတို့ သင်တို့ညီရင်းချင်းဆန်းရတာနဲ့ကြရလားလို့မေးတော့သင်တို့ကတော့ပါတယ်ကျက်ကမယံပန်းဒီသမက်ကသမောရမနာအာဟုရမနာသီရောရကိသုတ္တညံ့ညာပြည့်သက်ပြီသဗ္ဗတန္တာဝိရမပါဏိမြတ်စွာဘုရားကျက်ကမှန်ပါပြီဆိုကြမယံကျွန်တော်တို့

ကြီးကအမှန်ကောင်းတဲ့စကလုံးတွေပါပဲတရားလင်္ကာမဟုတ်ရင်လည်းဒီစကလုံးတွေကသူကတော်တော်ကိုသာလပါပါသူကစီထားတဲ့စကလုံးတွေကပြောရဆိုတဲ့စကလုံးတွေဘုလုံးကသူကဒီလိုပြောနေတယ်ညီညွတ်တဲ့စကားလေးကိုညီညွတ်တဲ့စကားတစ်လုံးနဲ့မဟုတ်ဘူးချွေရံနေနဲ့ပြောတာအခုကလာတရားလင်္ကာတွေသိတာနဲ့တော့တော်တော်ကျူတယ်သူကရိုးရိုးပြောတဲ့စကား ညီညွတ်စွာသမက်ကညီညွတ်ပါတယ်သမက်ကညီညွတ်ဆိုပေမဲ့လို့မလွဲကမကင်းတာလည်းညီညွတ်ရတာတွေလည်းရှိနေတော့ဗာမောရမှာလည်းဝါမျက်ဝါသာနဲ့ညီညွတ်တာတဲ့ဝါမတတာနဲ့ညီညွတ်တယ်ဒီလိုညီညွတ်တာကမလွဲတာလို့သာအောက်ပြီးညီညွတ်နေရတယ်ပြေးတာကိုအဲဒါမဟုတ်ဘူးတဲ့ဝါမျက်ဝါသာနဲ့အကုန်လုံးဝါမျက်ဝါသာဖြစ်ပြီးညီညွတ်ဖြစ်ဆိုတော့ရေးကြည့်တဲ့စကားလုံးပါ အဲဒီလိုညီညွတ်တယ်ဆိုတာကလည်းပဲငင်းခုန်မရှိမှငင်းခုန်ရှိရင်တော့မညီညွတ်ဖြစ်တတ်တယ်။ဒါကြောင့်အာဝရမာနငင်းခုန်ရင်လည်းမရှိကြပါဘူး။ကြောက်ပြောရင်တယောက်ကသဘောတူဘုံလုံးကလည်းညွတ်နေတယ်။အဲဒီညွတ်ပုံလည်းဥပမာအားဖြင့်နို့နဲ့ရေရောထားတယ်လို့ပါပဲ။နို့နဲ့ရေရောလိုက်လို့ရှိရင်ခွဲလို့မရတော့ဒါလည်းဒါကြီးခွဲလို့မရဘူး။ဘုံလုံးရောသွား။အဲဒီလိုပဲရှင်းရှင်းရောချက်ပြီးတော့ညွတ်နေကြပါရဲ့။အဲလိုညီညွတ်လို့ရှိရင် အညာမညာပြည့်ရသက်ကူကြီးချင်းချင်းပြည့်ရသက်ကူကြီးဖြစ်အပ်သောမျက်စိတို့ဖြင့်အဲဖြစ်ဖွယ်ကိုဖြစ်ဖွယ်ကောင်းတဲ့မျက်စိတို့ဖြင့်ပေါ့ကြောင်းနဲ့ကြောင်းနဲ့ဖြစ်ဖြစ်ခင်ခင်ရှိနေတဲ့ပုဂ္ဂိုလ်ချင်းကြည့်လို့ချင်းမျက်စိကကြီးကြီးလင်းလင်းပဲယုံကြည်သူချင်းလည်းဖြစ်ရတယ်မပြုံးတော်မှကြီးကြီးလင်းလင်းပဲဉာဏ်သားကြီးနဲ့မဟုတ်ဘူးစောင်းထိုးတာတွေမဟုတ်ဘူး တချို့မတည့်ကြပြီဆိုရင်တယောက်တယောက်မကြည့်ပဲနဲ့မျက်နှာရင်လည်းစွဲသွားတာပဲငုံသွားတာပဲအဲမျက်စိမှိတ်ပြီးတော့မကြည့်ပဲနဲ့နေတာပဲမျက်စောင်းနဲ့ထိုးကြည့်တာပဲအဲတော့မဟုတ်မှုကုတ်ကိုကြည့်ရင်လည်းနေတာပဲဒီလိုဟာတွေရှိတာကိုအဲဒါမျိုးမဟုတ်ပါဘူးတဲ့တပည့်တော်အချင်းချင်းဟာချင်းတခါတည်းချစ်ဖွယ်မျက်စိနဲ့ကြည့်ကြပါလေတဲ့ကျုံကျုံရွှင်ရွှင်အာတရားထုံးတဲ့ပုဂ္ဂိုလ်ဆိုတော့ကျုံညီမနဲ့ကျုံမှာပေါ့လေစကားတော့လှအောင်လို့ပြောအဲကြီးကြီးလင်းလင်းနဲ့ ဒီမှာတော့မျက်စိကကြီးကြီးလင်းလင်းနဲ့မေတ္တာစိတ်နဲ့ကြည့်တဲ့အခါကြီးကြီးလင်းလင်းနဲ့လည်းကြည့်ရအဲဒီလိုကြည့်ပြီးတော့ညီညွတ်နေကြပါလေဘယ်ဘုံပဲဒီညီညွတ်တာလဲမြတ်စွာဘုရားထပ်ပြီးတော့မေးရတော့ပြန်ပြီးတော့ကြောက်တယ်အဲသူတို့မှာအသီးသီး ပြီးပြီးလျှောက်ပါပြီးတော့ပေါင်းပြောရမှာသူတို့မှဒီလိုစဉ်းစားမိပါတယ်လာဝဝတ္တမေကုလကုလကံဝတ္တမေငါမှာလက်ကြီးတွေကြာနေတာပဲကောင်းသောရခြင်းတွေကြာနေတာဘာကြောင့်လဲဆိုလို့ရှိရင်ဒီလို စိတ်သဘောကောင်းတဲ့သတင်းသုံးပေါ်တွေနဲ့သူတို့ကနေရလို့အဲဒီလိုနေရတာလာကြီးတွေပဲလာရနေတာပဲဟုတ်တယ်လာလာပါသူတို့မွေတို့လာလာပါရတယ်ပစ္စည်းတွေလာလာပါရတာတမျိုးပဲအချင်းချင်းညီညွတ်ညွတ်နဲ့နေရလို့ချမ်းသာတယ်လာလာပါကတမျိုးပဲအဲဒီကောင်းသောရခြင်းတွေလာလာပါတွေရနေတယ်ဘယ်လိုလဲသိမြင်မိပါလဲ

တချို့ကမျက်မှောက်မှာတော့အဲတဝူးနဲ့တဝူးနဲ့ဖြစ်ခင်တယ်လို့လို့အကျိုးစီသတိဝါလိုရှိတယ်လို့လို့ဟန်ဆောင်ပြီးတော့မျက်ွယ်ကြတော့အကျိုးမဲ့တွေကိုပြုလည်းပြုတတ်ကြတယ်ပြောလည်းပြောတတ်ကြတယ်ပြီးတော့လည်းအခုကလည်းဒီလိုမဟုတ်ဘူးတဲ့မျက်မှောက်ရော မျက်ွယ်ရောတခါတည်းမေတ္တာမေတ္တာဓာတ်နဲ့ဆင်တဲ့ကာယကအဲကိုယ်နဲ့ဆိုတဲ့ပုဂ္ဂိုလ်တွေသူတို့ချမ်းသာပါစေဆိုပြီးတော့ကိုယ်ဆောင်ရတဲ့နေရာတွေကိုယ်နဲ့ဆောင်ရက် နှုတ်ကပြောကြရှိရင်လည်းပြောစိတ်နဲ့လည်းပဲသမာဝါဒီဆိုစိတ်ကဒီကူရတဲ့ကြတိုင်းပေါ်တယ်ခါသာသိတော့မဟုတ်ဘူးတရားစလုံးအားထုတ်နေတာဒီချိန်တွေတော့မပါဘူးအဲဒါလည်းမေတ္တာစိတ်တွေပွားအဲလိုပွားပြီးတော့နေကြပါရဲ့တဲ့ဒါမျက်မှောက်တင်မဟုတ်ပါဘူးတဲ့မျက်ွယ်မှလည်းဒီတိုင်းပါပဲအဲဒီလိုညွတ်ပြီးတော့သူတို့အချင်းချင်းစဉ်းစားပါတယ် အကံစိတ်တံနိတိဘိတောဣမေတံယောအာသမဒါနံစိတ်တစိတ်တဝေနေဝဝိဟရေယမိမိစိတ်ကိုမိမိစိတ်မိမိအလိုကိုဖယ်ထားပြီးတော့အဲဒီဒုနေပုဂ္ဂိုလ်နှစ်ပါးရဲ့စိတ်အလိုအတိုင်းပဲလိုက်ပြီးတော့နေမယ် ညီတံရောအာသမနာစိတ္တဝတိနစိတ္တဝတိနဝုတိယအဲဒီပုဂ္ဂိုလ်ရဲ့အလိုလိုက်ပြီးတော့နေမယ်လို့အဲဒီလိုနှလုံးသွင်းပါလေအဲဒီလိုနှလုံးသွင်းတဲ့အတိုင်းလည်းနေပါလေကိုယ်စိတ်ကိုယ်လိုရတော့မရှိဘူးအတူနေပုဂ္ဂိုလ်နှစ်ပါးရဲ့အလိုလိုက်ပြီးတော့နေတယ်ကိုယ်ကလည်းတခုတော့လောက်ကြတော့ရှိတယ်ဒါမဲ့အတူနေပုဂ္ဂိုလ်ကဘယ်ဟာလောက်ကြစေရလို့ပြောလို့ရှိရင်ကိုယ်လိုကိုယ် လုပ်သေးပဲနဲ့သူတို့လုပ်ပဲသူတို့ပြောတဲ့လုပ်ကိုလိုက်ပြီးလုပ်ပါလေအဲဒီလိုဆိုပါတယ်သူရင်တော့အနိနာခါကြချင်းကိုကတော့အနိနာခါမဲ့အဲဒီသဘောမျိုးပေါ်လည်းထားတယ်နာနာဟိခောနောဗန္ဒီကာယဧကံဧကံယေဝ ဧကံဧကံယေဝပါဏစိတ်တံအပြီးတော်တို့ရဲ့ကိုယ်တွေကတော့တခြားစီပါပဲကိုယ်တွေတော့ပေါင်းလို့မရဘူးသုံးယောက်ချင်းလဲသုံးပါးချင်းလဲသုံးကိုချင်းလဲငါပေါင်းလို့မရစိတ်ကတော့စိတ်ထဲလို့ဖြစ်နေပါလေကြီးနေပါလေတဘာကဒီဥစ္စာလို့ရှင်လို့ချင်းဟိုနှစ်ပါးကလည်းလိုက်လို့ဟိုတစ်ပါးကလို့ရှင်လို့ချင်းဒီနှစ်ပါးကလိုက်လို့ ဘာမှကွဲပြားမရှိဘူးတဲ့အကုန်လုံးညီညွတ်နေပါရဲ့တဲ့ကြောက်တာနာကောင်းတဲ့ဥစ္စာပဲအခုဒီသာနာ့ဓမ္မဝါဆိုတော်မူရတဲ့အရှင်ဘုရားတွေလည်းအဲဒီတိုင်းပဲယောဂီအောင်ရောအသေးရောအကုန်လုံးဒီတိုင်းနဲ့နေနေလို့ရှင်သိကောင်းမှာပါပဲအင်းနေနေတဲ့ပုဂ္ဂိုလ်တွေလည်းများလိမ့်မယ်လို့ယူဆပါအကုန်လုံးလည်းနေနေလို့ပြည့်ပါဒီတိုင်းပဲနေဒီတိုင်းကောင်းပါအဲဒီလူဝေးကြောင်တွေကလည်းပဲဒီလိုပဲမျိုးသမီးတွေမျိုးသားတွေယောဂီတွေရှိတဲ့ နော်ဒီလားရှင်နေလည်းရှိတာပေါ့ဒါတွေလည်းပဲအဲဒီလိုစိတ်ထားမျိုးမွေးယူရမယ်ဒီဥသွေးတွေမရှိကြခြင်းနဲ့မျိုးစားတွေအရေးကြီးပါတယ်ကိုယ်လိုကိုအလေးပေးပြီးသူများလိုတွေကိုမလိုက်ဘဲနဲ့ကြော်ဆိုပြုလို့လို့ရှိရင်ဒါမညှို့ခြင်းအကြောင်းပဲသူများလိုလည်းလိုက်မှအဲသူများလိုလိုက်မှကိုယ်ကလည်းလိုက်မှဟိုကလည်းလိုက်မှသူများလိုလိုက်မှဆိုတဲ့စိတ်ယူတဲ့လူတွေရှိနေမှကောင်းတယ် အာဒီတူကကရှိပြီဟိုနှူးကတော့အဲသမီးအလုံးမလိုက်နိုင်ဘူးဆိုရင်အဲ့ဒါလည်းမညီဘူးကြာအကုန်လုံးကိုရှိနေမှာသုံးဦးဆိုရင်သုံးဦးလုံးလေးဦးဆိုရင်လေးဦးလုံးဆယ်ဦးဆိုရင်ဆယ်ဦးလုံးအကုန်လုံးပဲအဲကိုယ်လိုထားပြီးသူများလိုကိုလိုက်ပြီးတော့ဆောင်ရမယ်ဆိုတဲ့စိတ်ဝင်ယူထားကြအဲ့လိုစဉ်ညီချင်းအကြောင်းပဲနောက်ပြီးတော့ မမေ့မလျော့နေပုံအပမာရတရားဘယ်လိုပွားတယ်လဲမြတ်စွာဘုရားမေးတော့မမေ့လျော့နေပုံသူကြောက်ကြပါလေအဲနည်းနည်းဆုံးကံသွားကိုယ့်အကူသွားရတာပဲဒီလိုစီကံသွားတာမဟုတ်ပါဘူးတပါးစီသွားတာကြားလာတဲ့အခါကလာကြရင်ရောက်တဲ့ပုဂ္ဂိုလ်ကစွန့်စားဖို့နေရာအငင်းနေပြင်းနေတယ်ရင်ရောက်တဲ့ပုဂ္ဂိုလ်ကပြင်းညာပြင်း အဲရေတို့ဘာလို့လဲပဲဒီကိုကြုံရအသင်ပြင်းစင်တာအောက်ရသုံးဆောင်ရတဲ့ခါတည်းဒီထားနောက်ပြီးတော့ဆုံးပူလို့ရှိရင်ထဲဖို့ရဆုံးခွက်အပူလည်းပဲအဲကျေထားတယ်နေထားပြီးတော့သူဆုံးစားဘူးအဲဆုံးကသူစားလို့မကုန်နိုင်ဘူးဆိုလို့ရှိရင်ပူတော့တဲ့ဥစ္စာတွေစောစောကတွေအဲဒီဆုံးစလို့ သုံးသတုံထဲမှာဖြစ်ပြီးတော့ထားတယ်နောက်ပုဂ္ဂိုလ်တိုင်းယူစားရင်စားရအောင်ဒါသုံးစားပြီးသူ့အတူသွားတာပဲဟိုနှစ်ပါးသုံးပါးဝိုင်းပြီးတော့စားနေတာမဟုတ်သိရတယ်ဝိုင်းစားတယ်အလေးလည်းမရှိပါဘူးကိုယ့်အကိုစားသွားတာဘမပြေကြတော့မှဝိုင်းရပါတယ်လည်းလို့စားတယ်အလေးထားဖြစ်လာနောက်အလေပုဂ္ဂိုလ်ကရောက်လာလို့ရှိရင်လည်းပဲသူအဲဒီမှာ သူကတော့ဘာမှမလုပ်ရဘူးထိုင်ပြီးသုံးစားရုံနဲ့ပို့လို့ရှိရင်လည်းဟိုသုံးစလုံးနဲ့ထည့်တာလိုလို့ရှိရင်လည်းအရိယာရှိရင်ယူပြီးတော့စားနေနေတဲ့သူစားပြီးသူကသူသိကျော်ပြီးသူလည်းခုညာကိုသွားပြီးတရားထုတ်တယ်နောက်ဆုံးကြတဲ့ပုဂ္ဂိုလ်ကတော့ရောက်လာလို့ရှိရင်အရင်မှာသုံးပို့လို့ရှိရင်လည်းစလုံးနဲ့ထည့်သုံးစားအဲလိုလို့ရှိရင်လည်းဟိုတွေကစလုံးနဲ့ဆွန့်ရှိနေလည်းယူစားနိုင်တယ်ပြီးလို့ရှိရင်လည်းသူကအကုန်သိရတယ် အဲတကယ်ဒီမှာအဲဒီအာဂနုတွေဘာတွေရောက်လာလို့ရှိရင်တရားဆုံးဖို့ရှိရင်လည်းသူပြေးလိုက်ပေါ်တယ်ဒါမှမဟုတ်ရင်လည်းသူပိုးတွေဘာတွေမရှိတဲ့နေရာသွန်ပြီးသေးကြောနေရာတွေဘာတွေအမိုက်လဲအကုန်လုံးဒီလိုလိုပါတယ်လုပ်ပြီးတော့သူခုနေရာကိုသူအားထုတ်နေတာပဲရေရေအိုးတော့ရေအိုးဖြစ်စေတန်းတဲ့ရေဖြစ်စေသေးကြောရေဖြစ်စေအဲဒီလိုရှိရင်တော့ကိုယ်တပါးတဲ့ ခံနိုင်ရင်လည်းတဘာတဲ့ခတဘာတဲ့မခံနိုင်လို့အကူကြီးလိုလို့ရှိရင်လည်းအဲဒီတဘာအကူကြီးတော့ခေါ်တယ်ခေါ်တဲ့အခါမှာနှုတ်ကမခေါ်ရဘူးအသာထုတ်ပြီးခေါ်ရဘူးအဲသူမြင်လောက်တဲ့နေရာဌာနရှင်းသားတော့ပြီးရက်ရလို့မြင်လောက်တဲ့အခါကျတော့မှသာလေးဒိတ်ပြပြီးတော့ခေါ်ခေါ်တော့လိုက်တာအဲဗာမပြုတာဘာကြောင့်လဲဆိုဗာပြုလိုက်ရင်ဟိုအလုတ်ကနှစ်ပါးလောက်အောင်မှဟိုတဘာလည်းပဲသမာဓိပြည့်သွားမယ်တဲ့အဲဒီပုဂ္ဂိုလ်သမာဓိမပြည့်ရအောင်လို့ တပါးပဲအလိုရှိတာတပါးပဲလို့ကိုကိုအရေးညွှန်းတယ်ခေါ်ပြီးတော့လာလာပြီးတော့ဒီမှာနှစ်ယောက်မှပြီးတော့ရိုးတွေပါကျဲထားအဲဒါကမပြောဘူးတဲ့ချင်းချင်းဒီကိစ္စကြောင့်တော့ဒါကမပြောပါဘူးတဲ့လားရေးမကြည့်တဲ့ကိစ္စပါဒါကပြောကြလို့ကျဲပြီးတော့ထားပြီးတာပဲပြီးတော့ကိုယ့်နေရာကိုသွားပြီးတရားထုတ်ကြတာပဲသို့တော့လုံးလုံးစကားမပြောတာတော့မဟုတ်ဘူး 9ရက်တစ်ချိန်တော့တရားဝဲလုပ်တယ်ဆိုတော့တရားဟော3ပါးရှိတာပဲအဲတပါးကဟောလိုက်နှစ်ပါးကနာနေတပါးဟောနှစ်ပါးကနာတဲ့နေပေါ့အဲဒီတော့စာဥပဒေပါတိလည်းရှိတာမဟုတ်သေးပါဘူးညဆိုပြအဲဘုန်းငါကနှစ်နှစ်နှစ်သုံးနှစ်လောက်ရှိဦးမလားပြောတော့ပါဘူးသုံးနှစ်တည်းမများသေးဘူးထင်တယ်သူကဘယ်လောက်ရှိသေးတာအဲတော့စာဥပဒေပါတိလည်းမရှိသေးပါဘူးအဲကြာဘူးနာဝရှိတာနဲ့ကိုအာထုတ်ထားတဲ့တရားနဲ့ဒါတွေသူတို့ဆွေးနွေးရပြောကြတာနေမှာပါပဲ။ ဒါပေမဲ့စိတ်ပါဝင်စားပြီးပြောတဲ့ပုဂ္ဂိုလ်လည်းပြောနာတဲ့ပုဂ္ဂိုလ်လည်းနာတညလုံးနဲ့သူကတညလုံးအဲဒီမှာတညလုံးပြောဟောနေတယ်ငါရဲ့ဒီငါရဲ့ဒီအဲဒီလိုလည်းပဲအထုတ်ပါပဲအဲဒါစိတ်ရင်ရှင်တွေကတော့ရှင်ကိုတရားကိုအထုတ်နေတာပဲမမင်းမင်းတွေနေကြပါတယ်တဲ့တောက်တာနဲ့ဆိုပြာသာဓုခေါ်ပါတယ်အဲဒီတော့ခုဒီမှာလည်းတရားလုံးတဲ့ပုဂ္ဂိုလ်တွေဆိုတော့အဲဒီတိုင်းကအထုတ်နေရမှာရေကြောင်ထုံးမရှိရင် ။ဉာဏ်ရည်သမာဓိတရားသူဉာဏ်ဉာဏ်လေးပြောတော့ခေါ်တော့မလုံးကိုကိစ္စတွေကိုအာထုတ်ကိုတရားကိုအာထုတ်ပြီးတော့နေအဲလုံးစရာကိစ္စပြင်းတော့ကိုကြီးတောင်းတာလည်းဟာတောင်းပေါ်တယ်ညီညီအာထုတ်တရားတော့ဒီမှာတော့တရားတော့တို့ဤအာထုတ်တဲ့ပုဂ္ဂိုလ်ကဟောမလို့အောင်ဒီမှာဟောနိုင်တဲ့ပုဂ္ဂိုလ်ကဟောလိမ့်မယ်။ဟောတဲ့အခါကျတော့ဒီတရားနာရတယ်နေ့စဉ်လည်းပဲသမထဇရာတွေက အကြောင်းအားလေးတော့ကြည့်ပြီးတော့ဟောနေတာပဲအဲဒါတွေလည်းပဲနားတယ်နားမှသာပြီးတော့သူစားအထုပ်သွားကြရုံပါပဲအဲဒီတော့ညီညွတ်သူစားအထုပ်တော့အာရှိညွတ်လို့ကြည့်တော့တရားဥပဒေများတွေကိုသင်များစွာဆက်ရောက်၍မြင်မောက်ပြုနိုင်ကြပါစေ။